နာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်ပြာသူလဇန်12ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ23ရက်ဇာတာပရိနေညနေ6နာရီနဲ့3မိနစ်အချိန်ခါမှာဒီနေ့သုလဝေဒန်လတုတ်တံကိုစတင်ပြီးတော့သင်ကြားကြမှာဖြစ်ပါတယ်။ကြောင့်ပြီးခဲ့တဲ့ဘတ်တုန်းကတော့နံပါတ်1မေကိုအဆုံးသတ်လိုက်ပြီးဆိုကြပါစို့နော် ဒါတော့နံပါတ်1မေခွန်းလေးမှာနောက်ဆုံးအပိုက်ကလေးကိုတော့အမြင့်ချင်မပြတ်စီချင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီစကလုံးလေးတွေကအသုံးလဲအသုံးလဲမရတယ်။နော်ပြီးတော့မှနားလဲနားလဲရမယ်။ကိုယ်တိုင်လဲအားထုတ်နေကြရတယ်ဆိုတော့အဲ့တော့ဝိသခတကာကနေပြီးတော့ဓမ္မဒိနာယန္တာသီရိမကိုတက်ကာယတက်ကာယလို့ ပြောကြပါတယ်အဲ့ဒါတက္ကရာဆိုတာဘယ်ဟာလဲလို့မြတ်စွာဘုရားကဟောထားပါတယ်လဲဆိုတော့မေကုန်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အဖြေကတော့တက္ကရာဆိုတာဥပါဒာနဲ့ခန္ဓာ၅ပါးကိုပြောတာဒါတော့ဥပါဒာနဲ့ခန္ဓာ၅ပါးကိုရေပြပြပါတယ်ရူပဥပါဒာနဲ့ခန္ဓာဝေဒနာဥပါဒာနဲ့ခန္ဓာတင်ညာဥပါဒာနဲ့ခန္ဓာသင်္ခါရဥပါဒာနဲ့ခန္ဓာဝိညာဉ်ဥပါဒာနဲ့ခန္ဓာလို့ဒါတော့အဲ့ဒီနေရာမှာသူပြောသွားတာကတက္ကာယဆိုတာဥပါဒာနဲ့ခန္ဓာဆိုတာတက္ကာယနဲ့ ဒီဥပါဒနဲ့ခန္ဓာနဲ့အတူတူဖြစ်မသွားဘူးလားအတူတူဖြစ်သွားပါတယ်ဗျာအဲအဲ့ဒီအဲ့ဒီအကွက်ကလေးအဲ့ဒီအချက်ကလေးကိုမမေ့နဲ့ပေါ့နော်တခါဥဒီဒီဥပါဒနဲ့ခန္ဓာဆိုတာနဲ့တက်ကာယနဲ့အတူတူဖြစ်တဲ့အတွက်ကြောင့်ဒီဥပါဒာနဲ့ခန္ဓာဆိုတာကလည်းဘာတူလဲလို့အဲ့ဒါတို့အကျက်တဝက်နော်တရားထုတ်တဲ့ပုဂ္ဂိုလ်များသိရမှာဖြစ်လို့အကျက်တဝက်ရှင်းခဲ့ပါတယ်ဖြစ်စေယုံ nant ခန္ဓာ၅ပါးပေါ့နော်မြင်စေကြားစေနားစေစားစေ ထီစေတွေးတော့ကြံစီစေအဲ့ဒီဖြစ်နေတဲ့ယုံ nant အဲ့ဒီခိုက်တန်လေးတွေမှာဒီဒီဖြစ်ဆက်ယုံ nant တွေကဥပါဒံလို့ခေါ်တဲ့တဏှာဒိဋ္ဌိကသူ့ရဲ့ ਨੇ ဘအာယုန်ထဲမှာဖြစ်တော့ဒါတွေကိုဆွဲလန်းနိုင်လို့ဒါဟာဥပါဒံဆွဲလန်းနိုင်တဲ့ခန္ဓာဖြစ်လို့ဥပါဒံနဲ့ခန္ဓာဒါကြောင့်မလို့လက်ရှိပစ္စုပန်ဖြစ်ဆဲခန္ဓာသည်ထင်ရှားဖြစ်နေလို့သူ့ကိုတက်ကာရလို့လည်းခေါ်တယ်နော် ပြီးတော့မှတဏှာဒိဋ္ဌိဥပါဒံတရားနှစ်ပါးကဆွဲလန်းနိုင်လို့ဥပါဒံနဲ့ခန္ဓာ၅ပါးလို့လည်းခေါ်တယ်ထိုဥပါဒံနဲ့ခန္ဓာ၅ပါးဆိုတာလက်ရှိဖြစ်စေယုံနံတို့ရဲ့ဖြစ်ပြနေတဲ့သဘောကိုပြောတာဖြစ်တဲ့အတွက်ဒီယုတ်ဒီနံတို့ဒီဖြစ်ပြီးလျင်ပြည့်ရလို့သူကဒုက္ခသစ္စာလို့လည်းခေါ်ပါတယ်နာမည်တစ်မျိုးရသွားလဲ၃မျိုးရပါတယ်ဗျာ၃မျိုးเนาะကောင်းပြီဒါတော့ခါတိုင်းကတော့ဒုက္ခသစ္စာဆိုတဲ့နာမည်နဲ့သုံးတယ် ဒါတော့ဒီတစ်ခါကျတော့ဒုက္ခသစ္စာဆိုတာနာမည်နဲ့မသုံးမဲ့နဲ့ဒုက္ခသစ္စာနဲ့နာမည်အဲနာမည်ကွဲပြီးမှအတိတ်ပဲတူတယ်တက်ကာယဆိုတာနဲ့သုံးမယ်နော်ဒါလေးကိုဓမ္မထားကြပါစိုးစိုးရတယ်လို့အခါတိုင်းကတော့ဒုက္ခဒုက္ခသစ္စာဆိုတာနဲ့သုံးတယ်ဒါတော့ဒုက္ခရဲ့ဖြစ်ကြောင်းကျတော့ဒုက္ခသမုဒိယလို့သုံးတယ်ဒီနေရာမှာကျတော့ဒုက္ခနေရာအစတက်ကာယလို့သုံးမယ်ဒါကြောင့်ဒုတိယမေကုံကို မေးတာကိုအမင်းနဲ့အဖြစ်ပထမဖတ်ပေးပါဗျာဒီမှာ မေကိုရင်ဖတ်လိုက်ပါနော်မေမေကုန်းကိုတင်ပါဗျာနံပါတ်1တက္ကာယသမုဒ္ဒယသစ္စာအမေအရှင်မဓမ္မဒိဏတက္ကာယခောဒုက္ခသစ္စာဤဖြစ်ကြောင်းတက္ကာယခောဒုက္ခသစ္စာဤဖြစ်ကြောင်းဟု ပြောဆိုကြပါ၏အဘယ်တရားကိုတက္ကာယခောဒုက္ခသစ္စာဤဖြစ်ကြောင်းဟုမြတ်စွာဘုရား ဟောကြားတော်မူအပ်ပါသည်။နောက်အောက်ကအဖြေပဲဆက်ဖတ်လိုက်ပါတော့နော်။ဒါယကဝိတာခအကျဉ်စာလာမှုတဏှာသည်တဖန်ဘဝတစ်ကို ဖြစ်စေတတ်၏နှစ်သက်ဆွဲလန်းခြင်းနှင့်တကွဖြစ်၏ထိုထိုရောက်ရဘဝရရအာယုံ၌နှစ်သက်မွေ့လျော်လေးရှိ၏ဤတဏှာသည်ဘယ်နည်းမူလိုခြင်းစရာ ကာမဂုဏ်၌ဖြစ်သောစာလောင်မှုကာမတဏအမြဲရှိနေသည်ဟုထင်လျက်ဖြစ်သော စာလောင်မှုဘဝတဏတေပြီးလျင်မရှိတော့ဟု ထင်လျက်ဖြစ်သော စာလောင်မှုဝိဘဝတဏတို့ဖြစ်၏ဤစာလောင်မှုတဏကိုတက္ခာယခေါ်ဒုက္ခသစ္စာဤဖြစ်ကြောင်းဟုမြတ်စွာဘုရားဟောကြားတော်မူ၏ဒါဒုတိယမေကုန်းရဲ့အဖြစ်ပေါ့နော် ဒီမဲခွန်းနဲ့အဖြေတွေကတော့ဦးဇင်းတို့ဓမ္မစကြာဟာလူတိုင်းလောက်လဲတော်တော်များများကြစ်ကြပါတယ်ဦးဇင်းတို့ဗုဒ္ဓဘာသာဝင်နေဓမ္မစကြာအနတ္တလက္ခဏာသုပ္ပဋ္ဌာန်ဒါတွေကြစ်ကြတယ်ဒါဓမ္မစကြာထဲမှာပါပြီးသားပါနော်ဒါတော့ဓမ္မစကြာထဲမှာတော့ဒုက္ခဒုက္ခသမုဒိယဒုက္ခនិရောဓဒုက္ခနော်និရောဓဂามနိပฏิပရာဆိုပြီးတော့မှဒီသစ္စာလေးပါးကိုဒီဒုက္ခနဲ့သုံးတယ်ဒီသုလဝေဒနာတုတ်ကြတော့ မေးတဲ့ပုဂ္ဂိုလ်ကတက္ကရာနဲ့ခေါင်းတက်မေးတဲ့အခါကျတော့ဖြေတဲ့ဓမ္မဒေနာကလည်းပဲယန္တာထေရီမကတက္ကရာနဲ့ပဲဖြေတယ်ဒါတော့အခြားသုတ်တန်တွေဒီဆူလဝဒန်လသုတ်တန်မှာတပါကျန်တဲ့သုတ်တန်တွေမှာကြတော့ဓမ္မစကြာပုံစံအတိုင်းပဲသုံးပါတယ်နော်ဒါကြောင့်ဒီဟာတွေကဦးဇင်းဒီသီရိပဒံတုတ်ကိုသင်တော့ကသစ္စာ၄ပါးအကြောင်းဓမ္မဓမ္မနုပတ္တဝရမသစ္စာ၄ပါးထဲမှာသမုဒိယသစ္စာပါတယ်ဒီသမုဒိယသစ္စာထဲမှာလည်းအကျယ်တဝက်အများကြီးရှင်းခဲ့ပြီပေါ့နော်အခုတော့ မှတ်မိစေခြင်းလို့တချို့အားလေးတွေထပ်ထည့်ပြီးတော့ရှင်းပါမယ်အဲစကလုံးတွေကတော့အလုံးကြားပြီးသားတွေကြီးပါပဲနောက်တော့ဒီနေရာမှာစကလုံးကွဲတာလေးကိုလည်းနည်းနည်းမှတ်စေခြင်းပါတယ်ဒီတက်ခါယခောရှင်မဓမ္မဒိဏတဲ့တက်ခါယခောသူမှုဒုက္ခသစ္စာကြီးဖြစ်ကြောင်းဒါတော့စောစောပြောပြီးပြီတက်ကာယနဲ့ဒုက္ခသစ္စာနဲ့ကအတူတူပါပဲနာမည်ပဲ꿰တယ်သူ synonyms ပေါ့နော် synonyms ပေါ့သူက ဦးဇင်းတို့ခေါ်ကတော့ပရိယေလို့သုံးတယ်နော်ဦးဇင်းတို့ဒီယဟန်လောကမှာစကလုံးကအတိပ္ပယ်တူပြီးတော့အဲစကလုံးအတိပ္ပယ်တူပြီးစကလုံးကွဲနေရဲ့ဒါပရိယေတလုံးနဲ့တလုံးကနော်စကလုံးပဲကွဲတယ်အတိပ္ပယ်အတူတူအဲ့ဒါကိုပရိယေလို့သုံးတယ်ဒါတော့စနနံပေါ့ဒုက္ခခေါ်ဒုက္ခအဲတက္ကာယခေါ်ဒုက္ခသစ္စာဤဖြစ်ကြောင်းတက္ကာယခေါ်ဒုက္ခသစ္စာဤဖြစ်ကြောင်းလို့လောကမှာပြောနေကြပါတယ်တဲ့ ဒါတော့ဘယ်တရားကိုတက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကြီးဖြစ်ကြောင်းလို့မြတ်စွာဘုရားကဟောထားတာရှိပါသလဲနော်ဒါသူကမေးထားတာကတာမန်လူပဲလွယ်လွယ်မှလည်းသစ္စာလေးပါးခေါင်းကင်တက်ပြီးတော့မေးထားတာနော်သစ္စာလေးပါးကိုတက်ပြီးတော့ तू ကအနာဂံဖြစ်ထားတာကိုဒါတော့ဒါကသောတာပန်လောက်ဖြစ်ပြီဆိုရင်ကိုမအဲဒါဖြေတတ်တယ်လေတကယ်လို့သောတာပန်မဖြစ်သင့်လည်းပဲနော်ကြွဉ္ဉ္ကျင်ကျပုရုဇဉ်ကလျာဏပုရုဇဉ်တရားတွေကိုနာကြား မေးမြန်းလေ့လာကျင့်ကြံအားထုတ်နေစေဆိုလဲဒါဖြစ်နေပါတယ်သို့တော့သူကတော့ဟောထိုးထွင်းသိတော့မဟုတ်ဘူးပေါ့လေဒါကတုတ္တမယညာနဲ့ဖြစ်ရမှာပေါ့အခုကျတော့ तू ကအရိယာသူထက်တောင်သာပြီးတော့ရန်တာတောင်ဖြစ်နေပြီဆိုတဲ့ခါကျတော့နော်ရန်တာလည်းရိုးရိုးမဟုတ်ဘူးလေတခါတော့ဝိဇ္ဇာ၃ပါးနော်အဘိညာဉ်တွေလည်းရတယ်ပြီးတော့မှပရိသံပိတာ၄ပါးဆိုတဲ့ဉာဏ်ကြီးတွေလည်းရတယ်အဲ့ဒါလိုဉာဏ်တူးကြီးတွေနဲ့ အတူတကွရန်တာအဖြစ်ကိုရောက်တာကိုဒါကြောင့် तू ကသူ့အတွက်ဘာမှမခက်ခဲဘူးတာတွေကဒါတော့တက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကြီးဖြစ်ကြောင်းခါတိုင်းကတော့ဒုက္ခသစ္စာကြီးဖြစ်ကြောင်းပဲ तू ကဓမ္မစကြာမှာတော့နော်ဒီဒီဒုက္ခသစ္စာကြီးဖြစ်ကြောင်းပဲပါတယ်ဣဒံကောပန္နဘုကေဒုက္ခသမုဒယအရိယသစ္စာနော်ယာယန္တနာဘောနောဘုိကလို့ဒီလိုသုံးတယ်ဒီနေရာမှာကြတော့တက်ကာယလို့ခေါ်ဆိုသောဒုက္ခ သစ္စာဤဖြစ်ကြောင်းသူတို့နှစ်ခုကိုတွဲပြီးတော့မေးပါတယ်ဒါကြောင့်ကိုကစကလုံးလေးတွေလည်းပဲဒါလေ့လာတာပေါ့နော်အော်တို့တက်ကာယတက်ကာယလို့ပြောတာဟာနော်လက်ရှိဖြစ်ဆဲခန္ဓာကိုပြောတယ်လို့မှတ်ပါဖြစ်ဆဲခန္ဓာဆိုကိုခုကြားတယ်မဟုတ်လားကြားတယ်ဆိုရင်အဲ့ဒီကြားစိတ်ကြားတဲ့အခါမှာစိတ်တွေအဲစိတ်တွေလည်းဖြစ်တယ်နော်ပြီးတော့မှသူနဲ့တွဲဖြစ်တယ်စေတသိက်တွေရှိတယ် သူ့ရဲ့မိယာပြန်ကြားတဲ့နားရဲ့သောတာပဒါရဆိုတဲ့ရုပ်တွေရှိတယ်ဒါတော့ရုပ်တင်နိုင်နေတခါတည်းပါမသွားဘူးလားပါသွားပါလေဗျာအေးအဲ့ဒီဟာကိုပြောတာနော်ကိုကကိုရဲ့ TV screen ပေါ်မှာကြည့်နေတယ်သို့မဟုတ် monitor ပေါ်မှာကြည့်နေတယ်ဆိုရင်ကြည့်နေတဲ့စိတ်ကြားတဲ့စိတ်နော်ကြည့်တာလည်းတခါတည်းဖြစ်နေတာပဲကြားတာလည်းဇက်တိုက်ဖြစ်နေတာနော်ထပ်တူဖြစ်တယ်လို့တောင်ထင်ရတယ်အမှန်ကတော့ကြားစဲစိတ်နဲ့မြင်စဲစိတ်ကအဘိဓမ္မာလို့ပြောရင်တော့မတူဘူး သို့တော့မြန်တဲ့ခါကျတော့နှစ်ခုကတပြိုင်တည်းဖြစ်တယ်လို့မျိုးဖြစ်သွားတာအဲ့ဒါတော့ကောင်းပြီတက္ကာယရဲ့တက္ကာယလို့ခေါ်တဲ့ဒုက္ခသစ္စာရဲ့ဖြစ်ကြောင်းဟာဘယ်တရားကိုပြောတာပါလဲဆိုတော့ဓမ္မစစ်ကြာထဲမှာပြောထားတဲ့အတိုင်းပဲနော်ဒုက္ခသစ္စာရဲ့ဖြစ်ကြောင်းကတော့လွယ်လွယ်လေးပဲတမှုရိယသစ္စာတဏှာပြောတာမဟုတ်လားမှန်ပါဗျာဒါတော့ဒီနေရာမှာသူကဦးဇင်းတို့သူ့ရဲ့အဓိပ္ပာယ်လေးကိုထည့်ထားပါတယ် တဏှာတဏှာလို့အများနဲ့သုံးနေတယ်တဏှာလို့တာသုံးတာတဏှာဆိုရင်အဓိပ္ပာယ်ကသူက negative မကောင်းဘူးနော်ဒါပေမဲ့သူ့ရဲ့အဓိပ္ပာယ်ကြတော့တည်တည်ချင်သိချင်မှသိမှာနော်တဏှာဆိုတော့မကောင်းဘူးဒါပဲမကောင်းမှုပဲသိတယ်ဟုတ်လားတဏှာရဲ့အဓိပ္ပာယ်ဒီမှာဗါတယ်လေစာလောင်မှုပါဗျာအေးစာလောင်မှုမှတ်ထားနော်စာလောင်မှုခေါ်တာနော်တဏှာဆိုတဲ့စကားလုံးရဲ့မူရဲ့ original meaning ကစာတာစာတာကိုပြောတာ ဒါတော့အဲ့ဒီအကျဉ်ဆာလောက်မှုတဏှာသည်တဲ့နော်တဖန်ဘဝတစ်ကို ဖြစ်စေတတ်၏နော်ဒါတော့ဟောဒီတဏှာသည်သူကသူမူရင်းကတော့တဏှာဟာဒါတက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကို ဖြစ်ဖို့အကြောင်းတရား cause ပေါ့နော်သူက cause ပေါ့အကြောင်းတရားဒါတော့အဲ့ဒီဆာလောင်တတ်တဲ့တဏှာသည်တဲ့သူ့ရဲ့သဘောသဘာဝတွေကိုသူကဖော်ပြတယ်တဏှာဘလို့အဓိပ္ပာယ်ရှိတယ်လဲ တဏှာဆိုတာဘယ်လိုဟာမျိုးလဲလို့ဆိုတာနည်းနည်းလေးချဲ့ပြောတယ်ဘယ်လိုလဲဆိုတော့တဖန်ဘဝတစ်ကို ဖြစ်စစ်တတ်တယ်တဏှာရဲ့လောက်တာပထမသူတဏှာဘာလောက်တတ်တယ်လဲဟုတ်ဘဝတစ်ကို ဖြစ်စေတတ်ပါတယ်ဒါတော့ဒါထားပါတော့အနော်ပစ္စည်းတစ်ခုရတယ်ဆိုကြပါစို့ဗျာပစ္စည်းတစ်ခုရတယ်ဆိုလို့ရှိရင်ကိုကတခါမှမမြင်ဘူးလို့ရှိရင်ဟာဒါကြီးကဘာကြီးလဲလို့မမေးဘူးလားမေးပါတယ်ဗျာဒီအဲ့ဒါကြီးကဘာအတွက်အသုံးချတာလဲလို့မမေးဘူးလား မေးပါတယ်ဗျာအေးအဲ့ဒီလိုပဲဒါကြီးကဘာတွေ့သုံးချတာဘာလုပ်ထားနော်မသိရင်မေးရတာပဲဒီတိုင်းပဲလေကိုမကြောက်ဘူးရင်ဩနော်ဒုက္ခဖြစ်ကြောင်းသမှုရိယအဲဒီဒီတက်ကာယရဲ့သမှုရိယဆိုတာတဏှာကိုပြောတာအေးတဏှာကဘယ်လိုဟာမျိုးလဲဆိုအေးတဏှာဆိုတာတခြားမဟုတ်ဘူးလေတဏှာဆိုတာဘဝတစ်တည်းဖြစ်အောင်လို့ထပ်ထပ်လုပ်ပေးတတ်တဲ့သဘောရှိတယ်အဲ့ဒါတဏှာပဲနော်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နော်သူ့ရဲ့သဘောတရားက နှစ်သက်တယ်ဆွဲလန်းတယ်နန္ဒီရာက နော်တဏှာဆိုတာတဲ့ အာယုံတို့ဘဝကိုဘဝရော အာယုံရောနှုတ်ခုလုံးကိုနှစ်သက်တတ်တယ်ဆွဲလန်းတတ်တယ်အဲ့ဒါတဏှာပဲတဲ့နောက်နံပါတ်3ကရောက်ရာဘဝမှာပျော်တယ်ရရာအာယုံမှာရှင်းတတ်တယ်နော်ကိုရောက်တဲ့ဘဝမှာကိုကိုကိုပျော်လို့ပဲဒါတော့ကိုရောက်တဲ့ဘဝရဲ့ပတ်ဝန်းကျင်အခြေအနေလေးကြည့်လိုက်နော်ကိုရဲ့ဘဝကိုသားမရဇနီးပတ်ဝန်းကျင်လူပတ်ဝန်းအစားစရာတောက်စရာနေစရာထိုင်စရာအိမ်ပေါ်ပြလူဆိုရင်တော့ ဒီတိုင်းပဲကျန်တဲ့ကျန်တဲ့သရဝါတွေလည်းပဲကိုဒီကိုပွားလေးကိုနှစ်သက်ပြီးကိုပတ်ဝန်းကျင်လေးကိုကျင့်တတ်နေသလိုပဲနော်ဘယ်သူမဆိုဘဝတစ်ခုရှိရင်ရောက်ထိုရောက်လာတဲ့ဘဝလေးကိုနော်ကျင့်တတ်တယ်နော်သဘောကျတယ်နှစ်သက်တယ်အဲအဲ့ဒါလေးကတဏှာပဲတဲ့ဒါကြောင့်တတ္တရတတ္တရပိဏန္တိနိရောက်တဲ့ဘဝကိုလည်းကျင့်တတ်နှစ်သက်တယ်ရလာတဲ့ပတ်ဝန်းကျင်မှာရှိနေတဲ့အာယုံလေးတွေအာယုံဆိုတာကိုပတ်ဝန်းကျင်ကြည့်လိုက်ပေါ့ဘဝရှိရင်ဘဝပတ်ဝန်းကျင်မှာ နော်လူတွေရှိမယ်အသုံးဆောင်တွေရှိမယ်ယာရုဌာနတွေအနှိမ့်မြင့်တွေရှိမယ်အေးအဲ့ဒါကိုနဲ့ဆိုင်တဲ့အရာလေးကိုကိုကျင့်တတ်တာပဲတဲ့နော်ညှင်းဝင်မသွားဘူးတဲ့ဒါကြောင့်မလို့ဦးဇင်းတို့နော်ဘဝထဲမှာဘာကြောင့်မလို့ပျော်နေသေးလဲဆိုတဏှာရှိလို့ပျော်တာတဏှာမရှိရင်ဘယ်မှမပျော်ဘူးဘယ်လိုပဲပျော်ပျော်တဏှာရှိလို့ပျော်တာတဏှာမရှိရင်တဏှာကဆက်ကွင်းကနေလွတ်အောင်လို့ယုံတော့တာပဲနော်ဒါကြောင့်မလို့ ရောက်ရဘောကရရအာယုံလေးမှာပျော်နေတာဘာသူကြောင့်လဲဆိုတဏှာကြောင့်တဏှာမရှိရင်ပြောကုန်မပြောနိုင်တော့ဘူးဒါတော့အဲ့ဒီမှာတဏှာကလည်း၃မျိုးရှိတယ်ဆိုတဲ့အကြောင်းကိုသူထပ်ခွဲပြတယ်တဏှာသရုပ်ပေါ့နော်အဲ့ဒီတဏှာဆိုတာဘယ်ဟာတွေလဲဆိုတော့သူ၃မျိုးလိုခြင်းမှုလိုခြင်းစရာ ကာမဂုဏ်၌ဖြစ်သောဆာလောင်မှုเนาะဒါတော့အဲ့ဒီဟာကို ကာမတဏှာလို့ခေါ်တယ်ဘာတဏှာတဲ့လဲကာမတဏှာပါဗျာကာမဆိုတာကလိုခြင်း လိုချင်တဲ့တဏှာကိုလည်းကာမခေါ်တယ်တဏှာကနေပြီးတော့ဘေးပတ်ဝန်းကျင်ကြည့်လိုက်နော်အယုတ်ဆင်းလှလှပပမြင်လိုချင်တယ်အတန်လေးတွေသာသာရမြင်လိုချင်တယ်ကြိုက်တဲ့သဘောကြတယ်ပေါ့နော်အနံလေးတွေမှုရင်ကြိုက်တယ်စားစရာကောင်းရင်ကြိုက်တယ်တွေ့တိစရာနူးနူးညံ့ညံ့ဆိုရင်ကြိုက်တယ်အဲ့ဒီလိုမျိုးအာယုံ၅ပါးမှာနော်ကန့်ညစ်တွေ့တာပြီးတော့လိုချင်တဲ့တဏှာကို ကာမတဏှာလို့ခေါ်တယ်ဒါကတော့ဘဝလည်းပါတယ် ကိုယ်ဘွာလည်းပါတယ်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့အာယုန်တွေလည်းပါတယ်နော်အဲ့ဒါကာမတဏ္ဍာလို့ခေါ်ပါတယ်တဲ့နောက်တစ်ခုကတော့နောက်တဏ္ဍတစ်မျိုးစတော့သူကဘဝတဏ္ဍအဲ့ဒီဘဝဆိုတဲ့စကားလုံးရဲ့အတိပ္ပယ်ကမူရင်းကအမြဲရှိတယ်လို့ထင်တာအမြဲရှိတယ်လို့ထင်တာဒါတော့ပြတ်သွားတယ်ရပ်သွားတယ်ဆိုတာမရှိဘူးဘဝကြီးဆိုတာမြဲနေတယ်ဆိုပြီးတော့အဲ့ဒီလိုမျိုးထင်မြင်ယူဆချက် ဒိဋ္ဌိနဲ့တွဲပြီးတော့ဖြစ်တဲ့တဏှာအဲ့ဒါကတဏှာနဲ့ဒိဋ္ဌိနှစ်ခုတွဲဖြစ်တယ်ဘယ်သူနဲ့တွဲဖြစ်လဲတဏှာနဲ့ဒိဋ္ဌိပါဗျာအဲတဏှာနဲ့ဒိဋ္ဌိနှစ်ခုတွဲဖြစ်တယ်သူကတဏှာကြီးပဲမဟုတ်ဘူးဒိဋ္ဌိကလည်းပါသေးတယ်ဒါကြောင့်မလို့မြဲတယ်လို့ထင်တာကဒိဋ္ဌိနော်အဲ့ဒီမြဲပါတယ်လို့ဆိုတဲ့ထင်တဲ့ဘဝလေးကိုကြိုက်တာကတဏှာဒါကြောင့်မလို့မြဲအမြဲရှိနေသည်ဟုထင်လေးဖြစ်သောဆာလောင်မှုတဏှာနော်ဆာလို့ပြောမယ်ဆိုတော့နော် တတ္တဒဒိဋ္ဌိနဲ့ရှင်တွဲပြီးတော့ဖြစ်တဲ့တဏှာနော်တင်းညွတ်တဖူးရင်သိမှာပေါ့နော်လောဘမှုစိတ်မှာလေဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာဒိဋ္ဌိနဲ့မတွဲတဲ့တဏှာလို့မရှိဘူးလားရှိပါရဲ့ဗျာအဲရှိတယ်နော်ဒီနေရာပဲဒါနော်ဒါတော့ဒီနေရာမှာဖြစ်တဲ့တဏှာကသောသောမနတသာကတဒိဋ္ဌိကတသံပြုတ်အသင်္ခါရိကမေကံဆိုတဲ့ဟာမျိုးနဲ့တူတယ်နော်ဒီလောဘဒီဒိဋ္ဌိနဲ့ရှင်တွဲဖြစ်တယ် နော်ဒါတော့တချို့လောဘကဒိဋ္ဌိနဲ့မတွဲဘူးတချို့လောဘကဒိဋ္ဌိနဲ့တွဲတယ်လောဘမှာနှစ်မျိုးရှိတယ်ဒါကြောင့်မလို့ဒီဒိဋ္ဌိကတော့ဘလို့ဒိဋ္ဌိလဲဆိုဒိဋ္ဌိအမျိုးအစားတွေနဲ့မှာ तू ကဖြစ်နေတဲ့ဘဝကြီးကမြဲတယ်ဆိုပြီးတော့မှယူဆထားတဲ့ဒိဋ္ဌိနဲ့တွဲဖြစ်သောတဏှာသူရိုးရိုးတဏှာမဟုတ်ဘူးဟောဒါလေးလက်မှတ်ပါအဲ့ဒါကဘဝတဏှာလို့ခေါ်ပါတယ်နော်အောက်ကြမှာစကလုံးရှင်းပေးပါမယ်နောက်တစ်ခုကတော့သေပြီးလေမရှိတော့ဆိုတော့ပြတ်တယ်လို့ပြောတာနော်ဒီဒီဘဝတော့ရှိတယ် ဒီဘဝပြီးနောက်ဘဝဆိုတာမရှိတော့ဘူးဒါတည်းဒီဘဝနဲ့ဒီဘဝရဲ့ပြီးတာနဲ့တပြိုင်နက်နောက်မှာဘာမှဖြစ်မလာတော့ဘူးဒါကိုသဘောကျနှစ်သက်တယ်ဆိုတော့ဘဝမရှိတော့ဘူးပြတ်ပြီလို့ယူဆထားတဲ့အယူမျိုးကိုဥစ္စေတာဒိဋ္ဌိလို့ခေါ်ပါတယ်ဒါတော့အဲ့ဒီဥစ္စေတာဒိဋ္ဌိကလေးနော်ဘဝကဒီဘဝပဲရှိတာနော်ဒါကြောင့်မလို့အရင်ဒီဘဝရဲ့အရင်ကလည်းမရှိဘူးဒီဘဝပြီးရင်နောက်လည်းမရှိဘူးဒါတော့ present life ပဲတစ်ခုပဲရှိတယ်လို့ယူဆထားတဲ့နော်ဒိဋ္ဌိဥစ္စေတာဒိဋ္ဌိ အဲ့ဒီဒိဋ္ဌိအယူလေးရှိထားတော့အဲ့ဒီလိုယူထားရတာလေးကိုနှစ်တဲ့သဘောကြတယ်အဲ့ဒီအယူလေးကိုကြိုက်တယ်ကြိုက်တာကတဏှာဒါကြောင့်ဝိဘဝဆိုတာဘဝကင်းပြတ်တယ်ဘဝမရှိတော့ဘူးတည်ပြီးရင်ပြတ်ပြီးလို့ယူဆထားတဲ့တဏှာမျိုးကြတော့ဝိဘဝတဏှာတဲ့ဒါကြောင့်မလို့အဲ့ဒီလိုမျိုးဆာလောင်မှုတဏှာကို တက်ကာရလို့ခေါ်တဲ့ဒုက္ခသစ္စာရဲ့ဖြစ်ကြောင်းပဲနော်ဒုက္ခသစ္စာဖြစ်တာဘာကြောင့်လဲသူ့ကြောင့်လို့ပြောတာဒါတော့တဏှာမျိုးစာ၃ခုနော် ခွဲပြပါတယ်ဒါတော့ဒီဒုက္ခကိုဖြစ်စေအသက်ကာယလို့ခေါ်တဲ့ဒုက္ခကိုဖြစ်စေတတ်တာဟာတဏှာပါတဲ့တဏှာဘယ်လိုလဲဆိုရင်ဘဝတစ်ကိုဖြစ်စေတတ်တဲ့သဘောလက္ခဏာရှိတယ်ဘဝတစ်ကိုဖြစ်အောင်သူကလုပ်တယ်ပြီးတော့မှတခါတည်းမြင်လိုက်တဲ့မြအာယုန်နဲ့မှန်တဲ့မြကိုလည်းနှစ်သက်တတ်တဲ့ဆွလန်းတတ်တယ်ပြီးတော့မှရောက်ရဘဝရရအာယုန်လေးကိုလည်းပဲကျင့်တဲ့နှစ်တဲ့သဘောကြပြောတယ်ဒါတဏှာရဲ့လှုပ်ဆောင်ခြင်းပဲတဲ့တဏှာဆိုတာဒီလိုဟာမျိုးတွေလုပ်တယ်တဲ့နော်မသိတဲ့ပစ္စည်းကြီးကို နော်သိအောင်လို့ကိုကမေးတယ်လို့ရှင်းပြနေတာ အေးကောင်းပြီတဲ့တဏှာလည်း तू ကအမျိုးအစားတဏှာဆိုတဲ့အောက်မှာအမျိုးအစားကွဲသေးတယ်နော်လူကျင်တတ်မြတ်တဲ့ကာမတဏှာကတစ်မျိုးဘဝကြီးကမြဲနေတယ်လို့ထင်မှတ်တဲ့ဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာကတစ်မျိုးအာဒိဋ္ဌိဘဝဆိုတာကဒီဘဝပြီးရင်ပြတ်ပြီလို့ပြတ်ဆဲမှုဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာကတစ်မျိုးအဲ့ဒီလိုသုံးမျိုးရှိပါတယ်တဲ့နော်ဒါဓမ္မဒိနာကဖြေတာပါဒါတော့ကောင်းပြီအောက်နာကြမှာနည်းနည်းစကလုံးလေးရှင်းရင်အကျေပြောမယ် gain ဒါတော့ တဏှာဆိုတဲ့စကားလုံးလေးအခုနကစာလောင်မှုဆိုတာလေးကိုအတိပ္ပယ်နားလည်ရအောင်ဒါလေးတစ်ပိုက်ဖတ်ပြပါဗျာဟုတ်ဗျာတဏှာစာလောင်ခြင်းအစာအသောက်များစာလောင်သလိုတဏှာဟုသော ပါဠိသည်စာလောင်ခြင်းဟုအဓိပ္ပာယ်ရှိ၏မူရင်းပုတ်ကတတတတမတဏှာဖြစ်လာ၏မိမိကြိုက်သောအရာကိုထထ မြင်ခြင်းကြားခြင်းနားခြင်းစားခြင်းထိတွေ့ခြင်းနေကြ၏မရှိလင်မနေနိုင် အထက်ထပြုလုပ်လိုကြ၏အာမရနိုင် ထိုသို့အာမရနိုင်နာကိုပင် စာသည်ဟုခေါ်၏ကွန်ကြိုက်သူများကွန်မစားရလင်မနေနိုင်ဆဲလေးကြိုက်သူများဆဲလေးမတော့ရလင်မနေနိုင်တတတဖြစ်နေတော့၏ဤဒီမှာသနာသဘောပင်သည် တဏှာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုပေါက်သွားပြီမဟုတ်လားမှန်ဗျာနော်ဦးဇင်းတို့ပြောပြောနေတာရှိတယ်မတိဘဲနဲ့ပြောနေတဲ့စကားလုံးကိုကြိုက်ပြီဆိုလို့ရှိရင်နော်စားစရာလေးထားပါတော့ဗျာစားစရာလေးစားပြီးလို့ကြိုက်ပြီဆိုလို့ရှိရင်နော်အဲ့ဒီဟာလေးကိုနောက်တစ်ခါစားခြင်းတဲ့ခါကျတော့အဲ့ဒါလေးကိုပဲစားခြင်းတာဒါလေးစားခြင်းနေတာဒါလေးစားနေဆိုတော့ကြံနေပြရလို့မင်းကလည်းဒါလေးပဲတတတာဖြစ်နေတော့တာပဲတဲ့မပြောဘူးလားဒီမှာပြောပါလေဗျာအေး ကိုကြိုက်တာလေးကိုအခုကအခုကမစားရမတွေ့ရမမြင်အောင်ဆိုကြပါစို့တတိကအရန်ရနေဒါလေးကိုပဲစွဲနေတာဒါလေးကိုပဲကြက်တော့ဗဇက်ကလည်းမချတော့ဘူးဒါလေးဘယ်တော့စားမလဲဒါလေးဘယ်တော့တွေ့ရမလဲဒါလေးဘယ်တော့ကြားမလဲဒါလေးဘယ်တော့ရမလဲဆိုတော့ဒါလေးပဲစိတ်ကတတန်းတန်းတာတသသာဖြစ်နေတာမင်းလည်းဒါပဲတသသာဖြစ်နေတာပဲနဲ့ပြောနေကြအဲ့တသသာဆိုတာအဲ့ဒီဟာလေးသူကြိုက်တာလေးကိုမျောနေတာနော်ရေထမင်းအရန်စားနေတဲ့ပုံကောကလေနော် တခါတည်းညှိုးနွမ်းပြီးတော့ထမင်းကနှစ်ရက်သုံးရက်လောက်မစားဘူးဆိုပါစို့သူ့ရဲ့စိတ်ထဲသူ့ရဲ့အာယုံထဲမှာဘာပဲမျောနေလဲထမင်းကိုပဲမျောနေပါတယ်ထမင်းပဲမျောနေတာငါထမင်းဘယ်ရရမလဲစားစရာပေါ့နော်ထမင်းဆိုတာစားစရာဘယ်ရရမလဲနော်အဲ့တော့အဲ့ဒီလိုမျိုးစာလောင်မှုကြီးကသူ့ရဲ့အသိစိတ်ကိုလွှမ်းမိုးမယူမသွားဘူးလားလွှမ်းမိုးသွားပါတယ်လွှမ်းမိုးသွားတယ်ဒီတိုင်းပဲနော်လူတွေဟာသူ့ကြက်ကိုကြက်ဥပါဒံသူ့ဥပါဒံကိုဥပါဒံအကုန်ရှိတယ်ကိုအကြိုက်ဆုံးအရာလေးများနော် တခုခုကိုမျောလင့်တောင်းတနေပြီဆိုလို့ရှိရင်အဲ့ဒီအာယုံမှာတပါကြံတဲ့အာယုံစိတ်ထဲပေါ်သေးလားမပေါ်တော့ပါဗျာပေါ်ဘူးမပေါ်တော့ဘူးဒါတော့မိမိရဲ့အာယုံတစ်ခုလုံးကိုနော်မိမိရဲ့စိတ်တစ်ခုလုံးကိုထိုအာယုံကနေလွှမ်းခြုံသွားတာလွှမ်းခြုံသွားတဲ့ခါကျတော့ဘာပဲလုံနေလုံနေအလောက်တာလုံနေရတာစိတ်ကတော့အဲ့ဒီရောက်မနေဘူးလားစိတ်ကရောက်နေပါပြီဗျာအဲအဲ့ဒါတတတာဆိုတော့အဲ့ဒါပြောတာစားတယ်ဆိုတော့အဲ့ဒါပဲနော်ဒါတော့လောကမှာကြည့်လေ ကွင်းကျက်တဲ့လူတွေကကိုမြမစားလို့ချင်းပါဇက်တီချွဲတယ်ဘာဖြစ်တယ်ညာဖြစ်တယ်ဦးစင်းတို့တော့ကိုလည်းမစားဆေးလည်းမတော့တော့မသိပါဘူးဒါပေမဲ့ကိုဘေးနာလူတွေစစ်တော့ကွင်းစားတဲ့လူတွေဆိုတော့သူတို့မြင်သိတယ်အဲ့ဒါဟိုဘလို့ခေါမလဲစွန်းစားပြီးလို့ရှင်နောက်တချို့ကွင်းကျက်တဲ့ဘုကဟာခါတဲ့ကွင်းရလိုက်ပြေးရှာပြီးတော့ငုံတော့တာပဲဆေးတော့တဲ့ဘုန်းကြီးကလည်းပဲဆေးလေးလိုက်ရှာတာပဲနော်ဦးစင်းနေနေတဲ့ပါဝင်ကျင်ပါဆိုအမလီဘလောက်ထိကြိုက်လဲတရင်တို့တော့မှနော်လက်ကိုနှစ်ဖက်ဆန့်လိုက်ပြီးတော့လက်ညောင်းလို့သူလို့ဆန့်တာတော့ဘယ်ဘက်ကမီးချစ်ညာဘက်ကဆေးလေး တခါတည်းတန်းပါလာတာနောက်နှစ်ဖွာသုံးပါချစ်လိုက်သေးတယ်အဲ့ဒါတရင်တို့တဲ့အချိန်အဲ့လောက်ဆွဲတာနော်ဦးဇင်းဆေးမကြိုက်တော့ तू ဒူနာကိုကတ်လို့မရဘူးနော်အဲ့တော့ तू ကတော့ဘလောက်တော့တယ်လဲစဉ်းစားကြည့်တော့တရင်တို့တော့ဘယ်ဘက်ကဆင်းလိုက်ညာဘက်ကမိကျစ်အဲ့ဒါလောက်ဒီတခါတည်းဂတ်ခနဲ့ပဲအဲ့ဒါပါလေစဉ်းစားကြည့်ပေါ့ဒါဟာနော်သူ့စိတ်ဟာကောင်းကောင်းတော့မနိုးသေးဘူးမနိုးပေမဲ့ဆေးလိုက်ကမတော့အဲအိတ်ရင်းနဲ့ तू ဟာ အတွင်းထဲမှာ bike လူတာအိတ်တာလေမှတ်ထားပါတော့အတွင်းထဲမှာရှိနေတဲ့အစာအိမ်ထဲမှာရှိနေတဲ့အစာတွေကအစာမရှိဘူးဆိုရင်မစားဘူးလားစားပါတယ်ဗျာစားတာပဲလေဥပုသ်ဆောင်တော့ခင်ဗျားတို့ဥပုသ်ဆောင်ဘူးတာပဲနော်ညတကောင်တချို့မလေးရိတ်တာတွေမှာခဏခဏတွေ့ရတယ်12နာရီထိုးရင်ထစားတာသူတို့ကထင်တာ12နာရီထိုးဆိုတာဟောဘက်ကိုရောက်ရင်ဒါနေကူးတယ်လို့ထင်တာသာသနာတော်မှာနေအတွက်တာက12နာရီနဲ့တွေ့တာမဟုတ်ဘူးအာယုံနဲ့တွေ့တာအာယုံတက်မှနေကူးတာ နော်ဥပုဆောင်လို့ရှိရင်သတိထားကြအောင်တချို့က12နာရီကြောရင်စားကောင်းတယ်လို့ထင်ပြီးတော့တချို့ယောဂီတွေက12နာရီထိုးနာရီချစားတယ်လို့ရှိသေးတယ်နော်ဥပုကြိုးတယ်အဲ့ဒါဥပုဘာမှမဖြစ်ဘူးမလုပ်ဘူးနော်စားခြင်းလို့ရှိရင်အခုဆိုလို့ရှိရင်ထားပါတော့ဆောင်းတဲ့ဆိုရင်အမေရိကမှာဘယ်လောက်လဲဥစဉ်တို့ဆိုလို့ရှိရင်6နိုင်23မိနစ်မှာအခုအာရုံတက်တယ်ဒါကြောင့်ဥစဉ်က6နိုင်23မိနစ်ထိုးပြီးလို့25လောက်ကြာမှာ 3လ5မိနစ်ဆရာတော်ကတော့5မိနစ်လောက်တော့စောင့်ကြကွာတဲ့မင်းတို့သိကတ်တော့မလုပ်ကြနဲ့မကောင်းဘူးလေ။တော့ဆရာတော်ကဟိုတုန်းကမှားတယ်။ဒါကြောင့်ဦးဇင်းတော့5မိနစ်6မိနစ်လောက်ကြောင်းဆွန့်ဆောက်ပြီးတော့ဆွန့်ကခိုင်းရတယ်။ဒါတော့အာယုံတက်မှနေကူးတာ။အဲ့တော့ပြောချင်တာတခြားမဟုတ်ပါဘူး။နော်။လူကအိတ်နေပြီမှဘက်ကစာနေတဲ့ခါကျတော့ဟောတွေ့တယ်မဟုတ်လား။တရင်တို့တော့ဆက်မအိတ်ဘူး။ဘာလို့လဲ။စားတော့တာပဲတခါလေ။နော်။ဆေးလိကျက်တယ်လို့လဲတရင်တို့တော့ကိုတခါလေလူကကောင်းကောင်းမနိုးသေးဘူး။ နောက်ဘက်ဘက်ကမီးကျင်ညာဘက်ကဆဲလေးတခါတည်းနှစ်ဖွာသုံးဖွာဖွာလိုက်ပြီးမှရှူးဆိုပြီးတော့သုံးလေးကဖွာပြီးတော့မှဆက်အိတ်ထားအဲ့ဒါစဉ်းစားကြည့်နော်အာယုံကဘလောက်တိလွှမ်းမိုးထားတယ်လဲပြောတာအဲ့ဒီလိုမျိုးဖြစ်ပြီးတော့အသိစိတ်ကြီးတစ်ခုလုံးကိုမိမိကြိုက်နေတဲ့အရာကဆွဲလန်းသွားတဲ့အခါကျတော့လွှမ်းမိုးတယ်လို့သုံးတယ်အဲ့ဒါဥပါဒံပဲဟုတ်တယ်လေဥပါဒံပါဥပါဒံအာယုံကိုကတ်တာအာယုံကိုကတ်တာမိမိက အစားကြိုက်ရင် အစားကအာယုံအစားကိုကြိုက်တာကတဏှာ အဲ့ဒီတဏှာကရိုးရိုးကြိုက်တာတွေလွန်သွားတော့ဥပါဒံကံအဲ့လိုဖြစ်တာအဲ့ဒီတော့ဒီနေရာမှာကတော့ဒါတဏှာတစ်လုံးပဲထားနော်ဥပါဒံထိုက်တဲ့တဏှာလို့ပြောဒါတော့အဲ့ဒီဟာကကွင်းကြိုက်တဲ့သူနော်ကွင်းကိုတဏှာတာဖြစ်တယ်လို့မစားရမနေနိုင်ဆေးကြိုက်လေဆေးလေကြိုက်တဲ့သူဆေးလေမသားရမနေနိုင်ပါဇာထက်ကတသတာနဲ့ချင်းနေပြည့်စုံဘာတွေဖြစ်တယ်ညာတွေဖြစ်တယ်နဲ့ပြောကြတယ်လေအဲ့ဒီလိုမျိုးဖြစ်နေတဲ့ဟာတွေကထိုပုဂ္ဂိုလ်ရဲ့စိတ်အာယုန်နဲ့မှာသူတို့နော်တောက်ချင်တဲ့ဆေးလိတ်တို့စားချင်တဲ့ကွင်းရတို့ အဲ့ဒါကိုပဲစစ်ကဆွဲပြီးတော့အာယုန်နဲ့မှာဒါပဲတတန်းတန်းတတာဖြစ်နေတာအဲ့ဒါကိုတဏှာလို့ခေါ်တယ်နော်တတတာဖြစ်နေတာဒါတော့ကောင်းပြီဆာလောင်တယ်ဆိုတာဟာသမင်းတို့ရေတို့ကြတာဆာလောင်တယ်အာယုန်ကြတော့တတတာဖြစ်တယ်ကျန်တာတွေကြတော့တတတာဖြစ်တယ်လို့သုံးတာပေါ့နော်ဒါကြောင့်မလို့ဆာတယ်ပဲသုံးသုံးတသတာဖြစ်တယ်ပဲသုံးသုံးနော်ထိုမိမိကြိုက်သောအာယုန်သည်မိမိကြိုက်သောအာယုန်ကိုတဏှာကနေပြီးတော့စွဲနေတဲ့ခါကျတော့ ထိုပုဂ္ဂိုလ်ရဲ့တန်တာနဲ့မှစိတ်ထဲမှာထိုအာယုံမှထိုအာယုံထိုအရာမှထိုအရာစိတ်ထဲမှာပါဇက်ကမပြောချင်တာရှိရမယ်။ကဲအတိတဲ့တော့စိတ်ထဲမှာတော့ဒါပဲဖြစ်မနေဘူးလား။ဖြစ်နေပါတယ်ဗျာ။အဲ့ဒါကိုတဏှာရဲ့သဘောလို့မှတ်ပါ။နော်။ဒါတဏှာရဲ့အတိပ္ပယ်လေးပြောတာပါ။ဆာလောင်နေဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ကဲနောက်ထပ်ကောင်းပြီတဏှာရဲ့တဏှာဘာတွေလုတ်တယ်လဲဆိုတော့ဘောနောဘူိကာတဲ့ခေါင်းစဉ်ကတော့ဒီဘက်ကြံနေခဲ့တယ်နော်။သူ PDF လောက်လိုက်အဲ့လိုပဲကွက်စားတဲ့စာပိုက်တွေကကွဲကုန်တယ် ဒါတော့နောက်တစ်ပိုက်ဖတ်မယ်နော်မြမနော်ဟိုဘက်ချမ်းပါဘောနောဘဝိကတဖန်ဘဝတိကို ဖြစ်စေတတ်ခြင်းစာလောင်တက်မှတ်နေသောတဏှာကြောင့်တေဂန်ဤကာလဝေထိုတက်မှတ်သောအာယုံကိုဆွဲလျက်သုတိချိတ်သုတိစိတ်ချုပ်၏ထိုအာယုံလေးကိုပင်နောက်ဘဝပရိတ္တနေစိတ်ကအာယုံပြုပြီးဘဝတိတစ်ခုဖြစ်သွား၏ ထိုဘဝတိဟုသည်အခြားမဟုတ်တက္ကာယဟုသောခန္ဓာ၅ပါးပင်ဒီခွေးကိုအဲရပြီအဲ့ဒါပဲထားတာနော်ဒါလေးကတဏှာဟာစောစောကပြောခဲ့ပြီနော်နော်ဘောနောဘဝိကတဖန်ဘဝတက်ကို ဖြစ်စေတတ်တယ်တဲ့နော်ဆိုလိုတာကတဏှာကဒီနောက်ထပ်ဘဝတွေဖြစ်အောင်ဖြစ်အောင်သူကလှုပ်ပေးတာနော်လှုပ်ပေးတဲ့သဘောပဲ အဲ့ဒါကြောင့်မလို့အဲ့ဒီအာယုံတစ်ခုကိုဆွဲလာနေပြီဆိုလို့ရှိရင်နော်အာယုံတစ်ခုကိုဆွဲနေပြီဆိုလို့ရှိရင်မိမိကြိုက်တဲ့အာယုံကဒီအထဲမှာစိတ်ထဲမှာဆွဲသွားပြီဆိုတဲ့အခါကျတော့ဦးဇင်းတို့ဒီအထဲတွေဘာတွေမှာနော်ဒီလိုကိုဝက်တဲ့အထဲတွေမှာအဖြူတွေမှာနော်အမတန်ဆွဲအားကောင်းတဲ့ဆင်းနဲ့ဆိုးလိုက်လို့ရှိရင်ကဲတောင်တောင်ကျွတ်ပါအောင်မလားမကျွတ်ပါဗျာမကျွတ်ဘူးတောင်တောင်မကျွတ်ဘူးတောင်တောင်ချွတ်ဆင်းနဲ့တောင်မကျွတ်ဘူး အဲ့ဒါကိုဆွဲတယ်လို့သုံးတယ်နော်ဒါတော့ဒီအတိုင်းပဲမိမိရဲ့အာယုံတစ်ခုပေါ်ကိုဆွဲလိုက်ပြီဆိုလို့ရှိရင်အဲ့ဒါကအသိစိတ်ကြီးတစ်ခုလုံးအချိန်တိုင်းမှာဒါကြီးကိုပဲတန်တန်တာတာမျောလင်းပြီးတော့မှတခါတဲ့နော်ထမင်းစားတဲ့သူများမျောထမင်းအစားစရာမျောသလိုရေစားတဲ့သူများတောက်စရာမျောသလိုနော်ဆေးလိပ်စားတဲ့သူများဆေးလိပ်နော်ဆေးလိပ်တမျိုးမျိုးတောက်ဖို့မျောလင်းတယ်လို့ပဲအဲ့ဒီလိုမျိုးတန်တန်တာတာကြီးအမြဲတမ်းဆွဲနေတဲ့ခါကျတော့အဲ့ဒါဘာဖြစ်တယ်လဲဆိုတော့နော် နော်ထားပါတော့ဆေးလေးကြိုက်တဲ့သူဟာဆေးလေးကိုကြည့်ပဲနေ့စဉ်နေ့စဉ်သူ့ချင်းနေသူဟာဘယ်ချင်းတောက်တယ်ဘယ်ဟာအိယာထားတောက်မယ်ထမင်းစားပြီးတောက်မယ်ညနေထမင်းစားပြီးတောက်မယ်အားရနားတဲ့ချင်းတောက်မယ်စကားပြောတဲ့ချင်းတောက်မယ်ဆိုတော့သူ့လက်ကဆေးလေးချတယ်ဆိုတော့ရှိသေးလားမရှိပါဗျာမရှိတော့ဘူးအလကားနဲ့အကျင့်ပါနေတာအကျင့်ပါတော့ဆွဲသွားတာဆွဲသွားတော့လုံမမသိနော်လုံမမသိဖြစ်နေတော့တာဒါတော့နေ့စဉ်နေ့စဉ်ဘဝထဲမှာထိုးအစွဲဒီထိုးအပြုတ်မှု ကာနေရောပေါ့နော်ကာယကံဝစီကနေရအရှိန်အရှိန်ရမသွားဘူးလား အချိန်ရပါပါတယ်အချိန်ရသွားတယ်နော်ဝါသနာဖြစ်ကိုရောက်သွားတယ်ဝါသနာဆိုတာကစိတ်ကိုတွန်းနေရမယ်လို့ပဲနဲ့သူ့ဘာသူသူအော်တိုနေစဉ်ဘွားထဲမှာအော်တိုဖြစ်သွားတာပြောတာအော်တိုဖြစ်သွားတာအဲ့ဒီခါကျတော့သူ့ရဲ့နေစဉ်ဘဝထဲမှာနေစဉ်ဘဝနဲ့သူဆွဲလန်းတဲ့အလုပ်တွေနဲ့တထက်တည်းဖြစ်မသွားဘူးလားဖြစ်သွားပါတယ်ဖြစ်သွားပြီနော်မနေ့ကလေးရင်ငါစစ်တောက်မယ်နားရင်စစ်တောက်မယ်ဓမင်းစားပြီးရင်စစ်တောက်မယ်စကားပြောချင်းစစ်တောက်တယ် ဒါတော့ तू ကအားလိုက်တာနဲ့စစ်ကဘယ်ရောက်သွားလဲဆေးလေးရောက်သွားပါတယ်ဗျာဆေးလေးရောက်သွားတယ်နည်းနည်းလေးမောလိုက်တာနဲ့ဆေးလေးရောက်သွားတယ်ဓမင်းစားပြီးတာနဲ့ဆေးလေးရောက်သွားပြီစစ်ကိုရောက်ပါစေလို့တွန်းလို့တွန်းเสียလို့သေးလားမလိုတော့ပါဗျာတိုင်တကာမို့ကြောခမရခမရတရားထုတ်တဲ့ခါကျတော့လေအာနာပါနာလေးလုပ်တယ်ဆိုလို့ရှိရင်အဲ့ဒီအာနာပါနာလေးမြင်ဖို့ကြတော့တွန်းပေးရပါတယ်ဗျာအာယုံပြုတ်ရပါတယ်ဗျာအာတွန်းပေးရတာနော်မန်ဒယ်အက်ဖတ်ဟာ အတင်းမျက်မှောင်တွေကြုံပြီးတော့မှတခါတည်းအတင်းစိုက်ထားရတာ focus လောက်ထားရတာဒီထွက်လေဝင်လေလေးကိုနှစ်ခါသုံးခါမိလေးထွက်လိုက်တစ်ခါသုံးလေးပြတ်ထွက်သွားလိုက်မယ်နော်စစ်ကအတင်းတွန်းပို့ပြီးတော့မှတခါတည်းတင်းတွန်းထားတောင်မှ3လ5ကနော်ဒါလောက်ပဲမိတယ်ပြီးလို့ရှင်ပြန်ပြုတ်ပြန်လွတ်ထွက်သွားရင်ပြန်နော်အဲ့ဒါဟာနော်လုံနေမကြတဲ့ဟာကျတော့စစ်ကအာယုံကိုကတ်ရလားမကတ်ပါဗျာမကတ်ဘူးလုံနေကြတဲ့စွဲနေကြတဲ့အရာကိုကြတော့ကတ်ပါလို့တွန်းစရာလိုသေးလား မလိုတော့ပါဗျာမလိုအော်တိုသွားတာအော်တိုဖြစ်နေတာဒါတော့ပြောချင်တာတခြားမဟုတ်မိမိစွဲနေတဲ့အာယုံနဲ့ဘဝနဲ့တထက်တက်ဖြစ်သွားပြီလို့ပြောတာတထက်တက်ဖြစ်သွားတဲ့ခါကျတော့နော်ဒီအစွဲဒီအာယုံကမိမိစိတ်ထဲမှာအမြဲတမ်းဖြစ်နေတဲ့ခါကျတော့နော်ဘာဖြစ်တယ်လဲဆိုတေဂာနိမှာပေါ်မယ်ဆိုလို့ရှိရင်ဒီအာယုံတွေကနော်ပေါ်ဖို့အတွက်အထူးစဉ်းစားစရာလိုသေးသလားမလိုတော့ပါဗျာမလိုဘူးအော်တိုပေါ်လာတာအော်တိုပေါ်လာတာအဲ့ဒါကြောင့်မလို့တေဂာနိကာလမှာမိမိတို့အလုပ်များသောနော် တခါတလေကျတော့အလုတ်တော့မများဘူးဒါပေမဲ့ပြင်းထန်ရင်လို့ရှင်သူအစွဲဆွဲချက် ကကြီးတာကိုမများပေမဲ့ဒါတော့အလုတ်များတဲ့အလုတ်တနည်းနော်အလုတ်မများပေမဲ့လည်းပဲအချိန်မများပေမဲ့ဆွဲလမ်းမှုပြင်းထန်ရင်နော်အဲ့ဒီအာယုံကတေဂာနိမှာပေါ်လာတယ်ပေါ်လာတဲ့အဲ့ဒီပေါ်လာတဲ့အာယုံလေးကိုသူကစစ်ကကတ်သွားတယ်ကတ်သွားတဲ့ခါကျအဲ့ဒီအာယုံလေးနဲ့ကတ်ကတ်ပြီးတော့စုတိစိတ်ကြတော့ဆွဲလိုက်တဲ့အာယုံကိုဇောကကတ်ကတ်ပြီးတော့စုတိစိတ်ကြ ကြာပြီးတိုင်းနဲ့တပြည့်နဲ့အဲ့ဒီအာယုံလေးကသုတိစိတ်ကဒီဘက်ကစိတ်ကနောက်ဆုံးကလေဒီဘက်ကိုဟိုဘက်ကဘောအပ်စ်ပဋိသင်္ဍကိုထပ်ပို့လိုက်တယ်ဒါတော့အာယုံလေးကအဟောင်းပဲဟောနေအောင်ခဏလေးဒီတိုင်းပြောရင်မြင်မှာမဟုတ်ဘူးတင်တယ်နော်ဟိုတဲ့လက်လွတ်လိုက်ပါအောင်မယ်ဝီထီလေးကြည့်လိုက်အောင်ဦးစင်းပြနေကြနော်ဒါလေးဆိုမြင်ရတာမဟုတ်လားမြင်ရလားမြင်ရပါတယ်ခင်ဗျာအဲဟုတ်ပြီမြင်ရတယ်နော်ဒါဆိုနည်းနည်းအဲဒါတွေချဲ့လို့မရတော့ဘူးထင်တယ်အဲ့ဒီမှာအနေနဲ့အပြာနှစ်ခုရေးထားတယ် အနီနဲ့အပြာနှစ်ခုရေးထားတယ်ဒါတော့နော်အနီကဒီဘက်ဘဝရဲ့အဆုံးအပြာကဟိုဘက်ဘဝရဲ့အစနော်အဲ့တော့နည်းနည်းလေးကြည့်လိုက်ပေါ့နော်ဝီထီဟိုနားမလဲအပြီးတမနားမလဲလည်းကိစ္စမရှိပါဘူးဒီအနီနဲ့အပြာလေးဟိုဘက်ဒီဘက်လို့မှတ်ထားလိုက်ပေါ့နော်နောက်ဆုံးဒီစိတ်ကလေးကဒါသုတိစိတ်လို့ခေါ်တယ်သေမဲ့စိတ်ပေါ့ဗျာသုတိနော်ဒါသုတိဒီဘဝရဲ့အဟောင်းရဲ့နောက်ဆုံးပဲဒီဒီ process လေးပြီးရင်ပြီးပြီအဲ့ဒါကိုသုတိစိတ်ကြတယ်လို့ခေါ်တယ်ဒီတစ်ခုလုံးဒီ process တစ်ခုလုံးကိုနော် ဒါလေးကနောက်ဆုံးစုတိစိတ်ကလေးပေါ်ပြီးအာယုံလေးတစ်ခုကထားပါတော့နော်ဒီမှာတော့ပင်စဒွါရဆိုတာကဩဥပမာပြောကြပါစို့နော်တေဂာနိကာလမှာတရားဖွင့်ထားတဲ့ခါကျတော့တရားသံလေးကိုဆွဲပြီးတော့သိရင်အဲ့ဒီအတန်ဒီထိုစိတ်ရဲ့အာယုံခေါ်တယ်နော်ဒါတော့တရားအတန်လေးဒီတေမဲ့ပုဂ္ဂိုလ်အတန်ကိုဖမ်းလိုက်တယ်ဖမ်းလိုက်တော့ဟောဒီအတန်လေးကိုအာယုံယူပြီးတော့မှစုတိစိတ်ကြာသွားတယ်အဲ့ဒီအတန်အာယုံလေးဒီပင်ရင်နောက်နောက်တော့ဘုရားပရိသန်တွေကိုတခါတည်းထပ်ကူးသွားတယ်အဲ့ဒါနဲ့တွဲပြီးတော့နော် အဲ့တော့တကယ်လို့နော်ဒီကနေ့မှာလူတွေကတော့ဟာငရုတ်ဖေငရုတ်မေငရုတ်သားငရုတ်သမီးတော့တေးပြီဆိုတော့အတင်းအာရမတခါတည်းရှိတ်ကြီးတင်ငိုလိုက်လဲအဲ့ဒီအတန်လဲပဲစွဲနေတာပဲဒါကြောင့်မလို့အမေတွေဖေတွေဒီကနေ့သားတွေသမီးတွေမြည်တွေအတင်းဆော့လို့ရှိရင်ဟောသူတို့လှုပ်ထားတဲ့ကုသိုလ်သတိမရတော့ဘူးအဲ့ဒီသားသမီးတွေရဲ့မြည်တွေရဲ့အော်ရက်တန်တွေတခါအတန်တွေစွဲဖမ်းပြီးတော့မှဟောနော်ဘာဖြစ်တယ်ညာဖြစ်တယ်သိစင်ဖြစ်တယ်နော်လာကတ်တယ်ဆိုတော့အဲ့ဒါတွေပဲနော်အဲ့ဒီအတန်ကိုဖမ်းမိပြီးတော့မှဖြစ်သွားတာ ဒါတော့ဟောဒီမှာဇောငါးချက်မရှိဘူးလားရှိပါတယ်ဗျာအေးနော်နောက်ဆုံးနောက်ဆုံးဇောငါးချက်အဲ့ဒါလာတဲ့နော်သူကထားပါတော့ဗျာပင်စာယုံဆိုတာမျက်စိနဲ့မြင်လိုက်တဲ့အာယုံနားနဲ့ကြားလိုက်တဲ့အာယုံအနံ့ရတယ်နော်အဲတခါတလေကျတော့အစားတောင်းတဲ့ဒရီဟိုရင်ဖြစ်မဲ့ထိတွေ့မှုဖြစ်မဲ့ဒါပင်စဒွါရခေါ်တယ်တခါတလေကျတော့နော်မနောဒွါရလည်းပေါ်တယ်ဒါကြောင့်ပင်စဒွါရဆိုတာမျက်စိနာနာလျာကိုဒွါရ၅ပါးတခါတလေကျတော့စိတ်အာယုန်ထဲမှာပေါ်တဲ့မနောဒွါရဒါတော့ဒီနှမျိုးမှာတစ်မျိုးမျိုးလာပေါ် ပေါ်လာတဲ့အာယုံကိုဟောဒီပေါ်လာတဲ့နောက်ဆုံးပေါ်တဲ့အာယုံကိုဟောဒီဇောကနေကတ်လိုက်တာတခါတည်းအာယုံဆိုကြပါစို့နော်အတန်ပဲဖြစ်ဖြစ်အာယုံကတ်လိုက်တယ်ကတ်လိုက်ပြီးတော့နော်ဒီအာယုံလေးကကောင်းခြင်းကောင်းမယ်မကောင်းခြင်းမကောင်းဘူးဒါကြောင့်မလို့ nobody knows ဘယ်သူမှမသိဘူးသိတဲ့သူပဲသိဘုရားရန်တော်တော့သိမယ်ပေါ့နော်သူဘာစိတ်နဲ့သိတယ်ဘယ်သူမှမသိဘူးအဲ့ဒီအချိန်အရေးကြီးဆုံးဒါလေးကနောက်ဆုံး last minute မှာဖြစ်တဲ့အရေးအကြီးဆုံး the most important time လူတယောက်ရဲ့ဘဝအဆုံးဖြတ်ဒီမှာဆုံးဖြတ်တာနော် ဟောဒီနေရာလေးမှာဆုံးဖြတ်တာနော်လှုပ်ထားတဲ့ကုသိုလ်ဘယ်လောက်ရှိရှိလှုပ်ထားတဲ့အကုသိုလ်ဘယ်လောက်ရှိရှိနော်ပေါ်လာတဲ့အာယုံကိုဆွဲပြီးတော့ဒီဘက်ကိုကူးမယ်နော်ဒီဘက်ကိုကူးမယ်အဲဒါကြောင့်အခုကြည့်လိုက်ဒီမှာအနီးဟာဟောဒီစောစောကဇောအာဇောငါကျက်နော်သုတိစိတ်ကြတော့ဇောငါကျက်ရှိတယ်နော် तू ကတေဂာနိဆိုတော့ဇောကပုံမှန်က9ချက်ကြတယ်ဒါပေမဲ့တေဂာနိဆိုစိတ်ကဝိဖြစ်သွားအရန်ဝိဖြစ်တဲ့ခါကျတော့ငါးချက်ပဲကြနေ အဲ့ဒီ၅ချက်ကလေးကြတော့နော်ဇောတစ်ချက်နှစ်ချက်သုံးချက်လေးချက်နောက်ဆုံး၅ချက်၅ချက်လဲပြီးတော့နောက်ကစုတစိတ်တဲ့ဒီမှာစုဆိုတာစုတစိတ်ပြောတာအဲ့ဒီစုတစိတ်ကလေးရောက်တဲ့အခါကျတော့ဒီဘဝကဥပတ်ထီဘယ်ဆိုပြီးမသွားဘူးလားပြီးပါပါတယ်ဗျာဒါတော့စိတ်တွေမှန်သမျှဟောဒီထက်မှာပါတဲ့စိတ်တွေမှန်သမျှဒီစောစောလေးကပေါ်တဲ့ဒီအာယုံကိုယူထားတယ်အကုန်လုံးယူထားတယ်သူကစိတ်ကအာယုံတူရတာကိုစိတ်အလုံးတော့မတူဘူးတစ်လုံးတစ်လုံးနဲ့တစ်လုံးမတူဘူးဒါပေမဲ့ စိတ်အလုံးရေကွဲပေမဲ့ယူတဲ့အာယုံကတစ်ခုတည်းပဲယူတယ်နော်တူသောအာယုံတူသောမိယာဆိုတာကြားဘူးတော့မဟုတ်လားတင်ပါဗျာတူလေးတူလေဖြစ်တူ ချုပ်တူ အာယုံတူမိယာတူတူဘယ်နှတူရှိလဲလေးတူရှိပါတယ်လေးတူရှိတယ်ဒါကြောင့်မလို့စိတ်တဲ့တစ်လုံးနဲ့တစ်လုံးကွဲပေမဲ့အာယုံကသူတို့တစ်ခုတည်းပဲယူတယ်ဒါကြောင့်စွတိစိတ်ကလည်းပဲဇောယူထားတဲ့အာယုံကိုပဲတစ်ခါပြန်ဖန်းဆုပ်ဆုပ်ပြီးတော့မှ စွတိကသူကသူ့ရဲ့တက်တန်းကသူက sub moment ၃ခုရှိတယ်ဥပတ်ထီပင်ဒီလိုမရှိဘူးလားရှိပါတယ်ဗျာရှိတယ်အဲ့ဒီ၃ခုလေးပြီးတာနောက်ဆုံးပဲဒီဘွားရဲ့နောက်ဆုံးလေးပဲဒါဒါလေးပြီးတာနဲ့တပြိုင်နက်စွတိရဲ့အချမ်းမဲ့မှာနော်အချားမရှိအပြတ်အတောက်မရှိထိုစွတိကနေနော်ယူထားတဲ့အာယုံကိုကင်ပြီးတော့ဟောဒီပရိတန်တွေဆိုတာရောက်သွားတယ်တိဆိုတာပရိတန်တွေပြောတာနော်ဒါတော့ဒီနှစ်ခုကြားမှာစွတိနဲ့ပရိတန်တွေအနည်းနဲ့အပြာကြားမှာ နော်မြင်းချောင်းချပြတာကသိအောင်လို့ပြောပြတာစိတ်အနေနဲ့သွားတယ်ဒီ thought process ကရက်သွားသလားမရက်ပါဗျာမရက်ဘူးမရက်ဘူးလူခန္ဓာကိုယ်ယုတ်ကြီးကတော့ဒီဘက်ဒီဘဝဒီခန္ဓာရဲ့ယုတ်ကတော့ဒီဘက်မှာကြံခဲ့တယ်ဒါပေမဲ့နံခန္ဓာအစင်တန်းကကရက်သလားမရက်ပါဗျာမရက်ဘူးဗျာတွေ့လားသုတီဒီဘဝရဲ့နောက်ဆုံးစိတ်ထိုစိတ်သည်စောစောကယူထားတဲ့ထိုအာယုံကိုယူယူပြီးတော့မှသုတိစိတ်ချုပ်တယ်ချုပ်တော့ထိုအာယုံကနေပြီးတော့မှ အနန္တရပစ္စည်းနဲ့ကျေးဇူးပြုလိုက်တဲ့ခါကျတော့ထိုစုတိတ်စိတ်ယူထားတဲ့အာယုံကိုပဲယူပြီးတော့မှပရိသန္တိစိတ်ကလေးကနောက်ဘက်မှာအသက်သွားဖြစ်တယ်ဘဝသက်မှာဒါတော့ဟောဒီဘဝသက်မှာ ဖြစ်တဲ့စိတ်ဒီအာယုံကဘသူ့ကိုယူထားသလဲဘဝဟောင်းတုန်းကယူတဲ့တော့ဟောဒီအာယုံဟောင်းကိုယူရတယ်ဒါကြောင့်မလို့ဦးဇင်းတို့ဘဝင်စိတ်တွေဖြစ်တဲ့အချိန်အိတ်နေတဲ့အချိန်တွေမှာမေ့နေတဲ့အချိန်တွေမှာထိုဘဝင်စိတ်တွေဆက်လက်ပြီးတော့ဖြစ်နေအောင်လို့ဟောဒီဘဝင်စိတ်တွေကအရင်အတိတ်ဘဝကအာယုံဟောင်းကိုပြန်ပြီးတော့အာယုံပြုတ်နေရတာအာယုံမရှိရင်စိတ်ပြတ်သွားမှာပေါ့ ဟုတ်တော့မလားပြမဗျာဒီဒါကြောင့်ဦးဇင်းတို့အိတ်နေတဲ့အချိန်တွေမှာအဲ့ဒီဘဝစိတ်ဒီဘယ်ကိုယူလဲဆိုအတိတ်ဘဝအာယုံကိုပြန်ယူနေတယ်မေ့မျောနေတဲ့အချိန်နော်အတိတ်ဘဝအာယုံပြန်ယူနေတယ်အေးလောလောဆယ်ပိစုပန်ဘဝနိုးသွားရင်တော့လက်ရှိပိစုပန်အာယုံယူတယ်ဒါတော့ကောင်းပြီတိတ်ရှိသွားလိမ့်မယ်ပြီးဒီမှာရောက်သွားလိမ့်မယ်လားကြောက်ကပြီးဒီမှာတင်တော့မသိတဲ့လူပြင်းကုန်လိမ့်မယ်ဒါတော့ပြောချင်တာတရားမဟုတ်ပါဘူးเนาะဒီနေရာလေးမှာပြောချင်တာက ပိဿုပံဘဝနဲ့အတိတ်ဘဝကို ပြောင်းတဲ့နေရာလေးဒီအကွက်ကလေးပြောချင်တာနော်ရှင်းနေနောက်ကြည်စမ်းကိုင်ကျုပ်တို့ကတာရှေ့ဘဝနောက်ဘဝလို့ပြောတာစိတ်မှာကိုင်ပြတ်သွားတာရှိလားမပြတ်တော့ပါဘူးဗျာမပြတ်ဘူးတစ်ဆက်တည်းအနန္တရဆိုတာအချားမဲ့ no interval ကြားထဲမှာပြတ်တောက်ပြီးတော့ရက်နေတယ်ဆိုတာမရှိဘူးသုတိပိဒနဲ့တံပရိဒဏ်တွေကိုဖြစ်တယ်ဖြစ်တဲ့အခါမှာ ဒီဘက်ဘဝကကြည့်လိုက်တော့လဲယုံနာနေပဲနောက်ဘဝဖြစ်လာတဲ့ဒီဒီစိတ်အစင်တန်းတွေကလဲယုံနာနေပဲကံရှစ်ဘဝလို့ခေါ်တဲ့အရာကလဲဘာနဲ့ပါပဲလဲယုံနာပါပဲဗျာယုံနာပြောပြောယုံနာဆိုရင်2ပါးခန္ဓာဆိုရင်5ပါး5ပါးပါဒီဘက်ဖြစ်လာတာလဲယုံနာဆိုရင်2ပါးခန္ဓာဆိုရင်5ပါးကဲဘာထူးတယ်လဲဒီနှစ်ခုမထူးပါဘူးဗျာမထူးဘူးထူးတာကအပြင်ကပညာပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆင်းရဲချမ်းသာပဲရင်မဲ့နော်တရောင်းစားပဲလို့ဒီလို꿰တာအပြင်က အတွင်းကပရမတ်သဘောကြည့်လိုက်တော့သူတို့ကဘာသူဒါပဲဘယ်ဘဝရောက်ရောက်ဒီယုတ်ဒီနဲ့ဖြစ်ဖြစ်ဒီယုတ်ဒီနဲ့ဖြစ်ဖြစ်ဒီယုတ်ဒီနဲ့ဖြစ်ဖြစ်ဒါပဲသွားတယ်ကဲနော်ဒါတော့ကောင်းပြီဘဝတစ်ခုနဲ့တစ်ခုကူးတဲ့ခါမှာနောက်ဆုံးအချိန်လေးကတဲ့ပြောချင်တာကဟောဒီဇောငါးကျက်ပေါ်တဲ့အချိန်ခါမှာမိမိရဲ့အပြုများသောလွှမ်းမိုးသောအာယုံလေးကိုပဲပေါ်လာတယ်ပေါ်လာတဲ့အာယုံကိုဇောကယူမယ်ယူပြီးရင်အဲ့ဒီဇောကနေရထားတဲ့အာယုံကိုစုတိစက်ကပြန်ဖမ်းယူပြီးတော့နောက်ဘဝကူးသွားတယ်ဒါပြောတာ တနည်းနောက်ဘဝကိုရောက်သွားတယ်လို့ပြောတာဒီစစ်ကအာယုံကနော်ဒီစစ်အာယုံလေးနေပဲနောက်ဘဝဖြစ်ဖြစ်သွားတယ်ကူးတယ်ဆိုတော့လက်ပြာတို့နော်ဆိုးတို့ဝိညာဉ်တို့ဒီလိုမျိုးဇီဝတို့အဲ့ဒါမျိုးမဟုတ်ဘူးဒီဘက်ကယုံနံချုပ်တယ်အနန္တရပစ္စယတတ္တိနဲ့နော်သူကနောက်ဆုံးစစ်ကလေးကနေယူထားသောကင်ထားသောဆွဲထားသောအာယုံကိုပဲယူပြီးတော့ဟောဘက်ကိုနော်ပဋိသင်္ဍစစ်ကဆက်လက်ယူပြီးတော့မှနောက်ထပ်ဘဝအသက်မှာအမေဘဝအသက်မှာအမေရှိမှပြန်ပြီးတော့ ပထမဆုံးစိတ်စဖြစ်တယ်ဟောဒီစိတ်နဲ့နော်စိတ်နဲ့ပရိတန်တဲ့စိတ်ဖြစ်တဲ့အခါမှာကလပ်30ရုပ်30ပါတယ်နော်အဲ့ဒီထဲမှာကာယဓာတကဘာဝဓာတကဝိတုဓာတကလို့ရုပ်ပေါင်း30နဲ့နော်အဲစိတ်နဲ့တွဲပြီးတော့ဖြစ်တာအဲ့ဒီချိန်ကမှာဒါဇာတာပစ္စည်းနဲ့ကျေစုပြုတယ်ဒါဇာတာဆိုတာအဲ့ဒီချိန်လေးမှာရုပ်နဲ့နာတိအတူတူကတွဲဖြစ်တယ်ပြီးလို့ချင်းဘယ်တော့မှမဖြစ်တော့ပြီးလို့ချင်းသူကနတ္တိပစ္စည်းနဲ့ကြောင်းပြန်ဖြစ်သွားတယ်ဘယ်တော့မှမပေါင်းတော့ဘူးနော်သူကတံပယုတ်တသဘောရှင်တွဲဟိုမှုေ အတူပေါင်းအတူမပေါင်းတော့ဘဲနဲ့ဟောဘာခေါ်တယ်လဲ side by side တော့ရှိတယ် side by side တော့လုပ်တယ်ဒါပေမဲ့ hobbit ပဲရောမလုပ်တော့ဘူးเนาะဒါကိုပဲဝိပုဒ္ဒပစ္စယောလို့ခေါ်တယ်ကဲဒါတွေပြောရင်ပဋ္ဌာန်းရောက်ကုန်လိမ့်မယ်အဘိဓမ္မာရောက်လိမ့်မယ်ဒီလောက်ပဲဒါဆိုเนาะဒါတော့စိတ်ဝင်စားစရာတော့ကောင်းပါတယ်အဘိဓမ္မာเนาะဒါတော့ဦးဇင်းတို့ကဟိုရင်သွားမှာဆိုတော့ခုနကပြောတဲ့မြစုလဝိဟိုရင်သွားရအောင်เนาะမူရင်းတင်တာပျောက်သွားလိမ့်မယ် ဒါတော့အဲ့ဒီမှာဘဝဘဝတစ်ခုသွားတဲ့နေရာကိုပြောနေတာနော်အရင်ဘဝကနော်အရင်ဘဝဆိုတော့နောက်ဆုံးစိတ်ကလေးဒီဇောစိတ်ကအခုမိမိရဲ့အာယုံနဲ့မှာအဖြစ်များသောလက်ရှိဘဝမှာတခါတလေကျတော့အတိတ်ဘဝအဖြစ်များခဲ့သောဆွဲလန်းခဲ့တဲ့နော်အာယုံတစ်ခုကလွှမ်းမိုးရင်အဲ့ဒီပေါ်လာတဲ့အာယုံကိုဇောကယူမယ်ယူပြီးလို့ရှိရင်ထိုဇောယူတဲ့အာယုံကိုပဲစုတိစိတ်ကစိတ်ယူမယ်လက်စံကယူမယ်အဲ့ဒီအာယုံလေးနေပဲစုတိစိတ်ချုပ်သွားတယ်ချုပ်ပြီးတဲ့နေ့တပြိုင်နက် နောက်ထပ်ဘသူပေါ်လာလဲစောစောကသုတိနောက်ကပဋိသင်တွေဟုတ်တယ်မဟုတ်လားမှန်ပါဗျာအဲသုတိနော်ပဋိသင်တွေဒီလိုနော်ဒီလိုဖြစ်သွားတယ်ဟုတ်ပဲဒီပဲပဲနော်ဒါတော့သုတိပဋိသင်တွေဆိုတော့အဲ့ဒီခါမှာဒီပဋိသင်တွေစိတ်ကလည်းစောစောကနော်ဒီဇောစိတ်ကယူထားတဲ့အာယုံလေးကိုပေါ့နော်အဲ့ဒါဘဝအနေနဲ့ကြည့်လိုက်တော့အတိတ်ဘဝဖြစ်သွားပြီလက်ရှိဘဝအသက်ကပစ္စုပန်ဖြစ်သွားပြီနော် အဲ့ဒီတော့ဘဝတက်တစ်ခုကိုဖြစ်တယ်တဲ့အဲ့ဒီတော့အဲ့ဒီဖြစ်တဲ့နေရာမှာကြည့်လိုက်မယ်ဆိုလို့ရှိရင်နော်မိမိကစောစောကပြောပြီးဒီအာယုံတွေကိုမိမိကဆွဲလန်းတယ်ဆိုတော့ဆွဲလန်းတာကတဏှာမဟုတ်ဘူးလားတဏှာပါဗျာတဏှာတဏှာကဆွဲလန်းတော့အာယုံကအမြဲတမ်းပေါ်ပေါ်နေတဲ့အာယုံကိုဇောစိတ်ကကတ်ကပ်ပြီးတော့အဲ့ဒီစိတ်တလေးနဲ့ပဲသုတိစိတ်ကြကြတဲ့အာယုံဥပါဒံကတ်ထားတဲ့အာယုံလေးကိုပဲတစ်ခါပြန်ဖမ်းပြီးတော့ပဋိတန်တွေဖြစ်တယ်ဆိုတော့ ဘဝသစ်ပရိသန်တွေကိုဖြစ်စေတာဟာဘသူကြောင့်လဲစုတီစိတ်အချိန်မှာရှိရတဏှာကြောင့်ပါတဏှာကြောင့်ပြောချင်တာတဏှာဒါတော့တဏှာသည်နောက်ထပ်ဘဝသစ်တစ်ခုကိုဖြစ်စေတတ်တဲ့သဘောမရှိဘူးလားရှိပါတယ်ခင်ဗျာအေးဒါတော့တဏှာသည်အကြောင်းဟောဘက်ဘဝမှာအသက်ဖြစ်တာကအကျိုးအကြောင်းအကျိုးဒီလိုဖြစ်တာဒါကြောင့်မလို့တဏှာသည်ဘဝသစ်ဖြစ်ဖို့အကြောင်းတရားဒါကြောင့်မလို့တဏှာသည်တဲ့ပုဏ္ဏဘော နောက်ထပ်ဘဝအသစ်တွေကိုဖြစ်စေတတ်ပါတယ်တဲ့အဲ့ဒါပြောတာသဘောပေါက်ပြီလားတင်ပါဗျာကဲကောင်းပြီဒါတော့အဲ့ဒီဖြစ်တဲ့ဘဝလည်းအခုနပြောပြပြီလေနော်ယုံနာအစဉ်တန်းပြည့်ကြည့်မယ်ဆိုရင်ဘဝဟောင်းကယုံနာနေကြည့်တော့လဲနော်ယုံနာခန္ဓာ၅ပါးဒါပဲဟုတ်တယ်မဟုတ်လားဘဝအသစ်ကိုလို့ကြည့်လိုက်ပြန်တော့လည်းပဲပုံသဏ္ဍာန်တော့ကွဲတာပဲပဲယောက်ျားမင်းမပုဂ္ဂိုလ်တ attva လူနဲ့ပြန်မှာတိလိษံအပေပုံသားစသည်ပုံသဏ္ဍာန်တွေတော့ကွဲတယ်သို့တော့အတွင်းထဲကပရမတ်ဖြစ်နေတဲ့ယုံနာကိုကြည့်လိုက်တော့ကံကွဲသေးလား မကွဲပါဗျာမကွဲဘူးဒီခန္ဓာပဲဒီရုပ်ပဲဒီနာမ်ပဲဒါကြောင့်မလို့ဘာနဲ့တူတယ်လဲဆိုရင်တက်ကာယကြောင့်တက်ကာယပြန်ဖြစ်တယ်တက်ကာယတူတက်ကာယအဲ့လိုဖြစ်မသွားဘူးလားဖြစ်သွားပါဗျာအဲအဲ့ဒါပဲအဲ့ဒါပြောတာဒါကြောင့်ဘဝတစ်တခုနော်ဒီတဏှာဥပါဒံကနေပြီးတော့ဆွဲလန်းတဲ့အတွက်ကြောင့်မလို့အဲ့ဒီအာယုံလေးကတခါတည်းဇောစိတ်ကကသုတိစိတ်ကြဒါတော့အဲ့ဒီအာယုံလေးကြောင့်မလို့ပဲတခါနောက်တဲ့ဘဝတစ်ပေါ်ဘဝတစ်ဆိုတော့ ရိုးရိုးကြည့်မယ်ဆိုရင်လူဖြစ်တယ်နတ်ဖြစ်တယ်ပြမဖြစ်တယ်တိလိษံဖြစ်မယ်ငရဲသားဖြစ်မယ်ပိတ်တာဖြစ်မယ်ဒါတွေကအပြင်ဘက်ကကြည့်ပြဉ္ညာအနေနဲ့ပြောတာပရမအနေနဲ့ကြည့်ပြောလိုက်တော့ပရမသဘောတရားအနေနဲ့ကြည့်ပြောလိုက်တော့ဘဝတည်းဆိုတာတခြားမဟုတ်ဘူးတဲ့ဘသူပဲလဲတက္ကာယပါဗျာတက္ကာယဆိုတာက ခန္ဓာ၅ပါးပါဗျာဟုတ်တယ်ဒါပဲအဲ့ဒီခန္ဓာ၅ပါးတက္ကာယလို့ခေါ်တဲ့ခန္ဓာ၅ပါးဘသူကြောင့်ဖြစ်တဏှာကြောင့်ဖြစ်ပါတယ်တဏှာကြောင့်ဖြစ်တယ်ဒါဆိုတော့တဏှာဒီအကြောင်း ဘဝသစ်ခန္ဓာကအကျိုးနော်ကံကောင်းပြီဗျာခုနကဟို story လေးကြားဘူးပြီးသားပါလေကံမတည်သေးမကြားဘူးသေးတဲ့လူတွေအတွက်မဖတ်လိုက်ပေးပါဦးနော်ခွေးကို အားကြမိ၍ခွေးဖြစ်ရလာကပ္ပတိုင်း၏အငတ်ပေသို့သို့မဟုတ်ရင်းနာပေကြ၍ကောတုဟလိကသည်မယားနှင့် သားကိုခေါ်၍ပြေးခဲ့၏သားကိုလမ်းတွင်စွန့်ခဲ့၏ ရွာတရာရောက်တွင်နွားတတိကနုံညွတ်နုံညစ်မင်္ဂလာစွန်ကြွေပွဲနှင့်ကြုံ၍ဝေစားကြ၏ထိုအခါတတိကသူခွေးမကြီးအားနှုတ်ထမင်းများကြာကြာရဏကျွေးနေသည်ကို တွေ့လိုက်ရ၍ဒီခွေးမကြီးကမှငါတက်ဖုံးရှိသေးတယ်ဟု တွေးမိ၏ထိုညမှာပင် ကောတုဟလိကလည်းနှုတ်ထမင်းအစာမကြေ၍တည်လေ၏တေပြီး နေကင်းကသူမြင်လိုက်တော့ခွေးမကြီး၌တကောင်တည်းသော ခွေးဖြစ်ရောက်ခဲ့ရ၏ဟုတ်ပြီအဲ့မှာသူကတော့ဝတ္ထုကတော့သမ္မာဝတ္ထုဝတ္ထုပါပဲเนาะအဲ့ဒီထက်မှာပါတယ်သူကဦးဇင်းတော်ဒီခဏခဏလည်းပြောနေကြဆိုတော့အရင်တန်းတက်ပူပိသားတွေခြားပူပိသားတွေပါသူကဦးဇင်းတော်ဒီနေ့အခုဖြစ်နေတဲ့ကိုဗစ်လိုပဲရှေးခေတ်တုန်းက ရှေးခေတ်တုန်းက ဖြစ်တဲ့အနာ နော်သူကတော့စာထဲမှာနှစ်မျိုးပြောလို့နှစ်မျိုးလုံးရေးထားပါတယ်တခုကတော့သူကအငတ်ဘေးတဲ့ဒုဗ္ဗခန္ဓာအငတ်ဘေးနော်ဟောမိုးတွေခေါင်ပြီးတော့ဆက်ပြိုးတွေလှုပ်လို့မရတော့ပြောမယ်ဆိုရင်တိုင်းပြည် abandon လောက်သွားကြတာပေါ့ဗျာဒီပြင်တိုင်းပြည်စွန့်သွားကြတာပေါ့ဒီနေ့ခေတ်အနေနဲ့ပြောမယ်ဆိုတော့ migrant လောက်သွားကြတာကိုနိုင်ငံလုပ်ငန်းတွေမရှိတဲ့အခါကျတော့အခုတွေ့တယ်မလားဆင်းရဲတဲ့နိုင်ငံတွေကနော်တတိယကမ္ဘာနိုင်ငံတွေကတခါတည်းချမ်းသာတဲ့နိုင်ငံတွေကိုအတင်းအဓမ္မရေချောင်းကုန်းချောင်းလေချောင်းတွေမဝင်ဘူးလား ဝင်ပါတယ်ဗျာဝင်တယ်အဲ့ဒီသဘောမျိုးပဲဒီပြင်းနိုင်ငံထွက်ပြေးတာပေါ့လေနောက်တစ်ခုကတော့ယင်းတာတဲ့ယင်းတိုက်နာအခုအဲ့ဒီကိုဗစ်လိုပဲနော်ဒါတော့အများဆုံးကတော့ဒီဒီဟာနဲ့ပြောကြတယ်အဲ့တော့တို့ရှိမှာဒီကိုဗစ်လိုပဲသူတို့သဘောလက္ခဏာတို့ airborne bacteria bacteria ဒီ bacteria တွေပဲဘာဖြစ်လဲလဲဆိုတော့စာထဲမှာပြောတာကတော့ဖြစ်နေတဲ့သူကအရှိကမ်းမှာဖြစ်ရင်အရှိဘအရှိဘောက်ကနေထွက်မပြေးနဲ့အနောက်ဘက်ကထွက်ပြေးနော်အဲ့အနောက်ခန့်မှာဖြစ်ရင် လူတွေမှန်သမျှအရှိဘက်ကထွက်ပြေးအနောက်ဘက်ကမပြေးနဲ့အဲ့ဒါလောက်ဒီပြောထားတယ်စာထဲမှာအရန်ဆိုးတယ်နော်အဲ့ဒါကြောင့်မလို့အဲ့ဒီဟာကြီးတို့တိုင်းပြည်မှာဖြစ်တော့ထားပါတော့ဗျာအခုလိုကိုဗစ်လိုပဲဒီရင်းနေတာဆိုတာကနော်အလောင်းသေးပြီလို့သွားမကောက်ရဘူးနော်သွားကောက်လို့မရဘူးပြေးတာပဲတခါတယ်နောက်တော့အဲ့ဒါနဲ့မြို့တွေရွာတွေပြစ်ပြေးကြတာအဲ့ဒီလိုမျိုးပြစ်တော့ကိုသားမယားလေးတွေနဲ့ဆိုဆွဲပြေးတော့အဲ့ဒီကော့တူလာဆိုယောက်ျားပေါ့လေသူမိမနဲ့သားလေးခေါ်ပြီးတော့ပြေးတော့နောက်တော့ဒက်ဆာကြီးကိုဖျက်ရတယ်ကန္တရာကြီးကိုဖျက်ပါလာတဲ့ရိခါကုန်း ခကြီးကရှည်တော့အခါကျလူတွေကနွမ်းကလေးကလည်းတခါတည်းပြောပါပတ်နဲ့တခါတည်းနော်ဟိုနိုမတိုက်နဲ့အစားမတော့နဲ့မကျွေးနဲ့ဆိုတော့ကလေးကလည်းပဲနော်ပါလာတဲ့ကလေးကိုမရတဲ့လေယောက်ျားတဲ့လေချီရင်ကနေယောက်ျားစစ်ကကုန်ပြီကလေးကြည့်လိုက်တော့လည်းမျောလင်းချက်ကတိတ်မရှိဘူးအဲ့ဒါနဲ့တို့ကလေးထားခဲ့ကြပါသားဆိုဟာမင်းမမရဘူးလားအတရားမှမထားနိုင်ဘူးတဲ့မအေးဘူးစိတ်နုတော့မစွမထားနိုင်ဘူးတဲ့ယူမဲ့တဲ့နော်ယူသွားမှာပဲပေါ့နော်အဲ့တော့ဟိုလူတွေကယောက်ျားချီကုန်လေပန်းကြနေပြီဒီဒက်ဆာကြီးကိုဖြတ်နေရလို့ အဲ့တော့နောက်ဆုံးကြအဲ့သွားသွားတဲ့ငါတို့လုံမယ်ဆိုပြီးတော့မှသူငါလည်းငါငါချီးခဲ့မယ်ဆိုပြီးတော့တနေရာကြတော့သူမိမတော်တော်လေးရှေ့ရောက်တဲ့ခါကျတော့သူကခြုံပုတ်ကလေးချားထဲမှာထားပြီးဖွက်ပစ်ခဲ့တာကလေးကိုစွန့်ပစ်ခဲ့တာနော်နောက်နောက်တော့ဒေါ်တော်လေးဝဲကကြမှာတီးတော့သွားပြန်ကောက်တော့ကလေးတင်နေပြီထားပါတော့အဲ့ဒါတွေကအဲ့တော့နောက်အဲ့လိုသွားရင်းကနေပြီးတော့ဟော်ဘစ်တိုင်းပြည်တဲ့ရောက်ပြီးတော့ရွာတရားရောက်သွားတယ်အဲ့ဒီရွာမှာဘာသွားတွေ့လဲဆိုတော့နွားတစ်ထေးကနော်သူတို့ရဲ့နေနွားတွေကိုမွေးတဲ့ခါမှာသူတို့နှုတ်ညက်တဲ့နွားကြီးတွေနေမှာကို အဲကြောင့်မလို့သူတို့ကအဲ့ဒီ no ဇွမ်းကနာ no ဇွမ်းအိန္ဒိယမှာဆိုကနာ no ကနာဇွမ်း no ဇွမ်း no ထမင်းအတော်ကောင်းပါလေအဲ့ဒါတွေနဲ့သူကနွားတထေးကစတုရိတာကျွေးတယ်ကျွေးတော့သူတို့တွေလည်းဝင်စားကြတာကိုလေလာတော့ဟာမင်းဘယ်တန်းပြည့်လဲဘာညာဆိုတော့လာကြစားကြဆိုတော့စားတော့သူကကြားထဲမှာအစာကပြက်လာတာအစာပြက်ရည်ပြက်နေဖြစ်တော့ဒီနိုဒမင်းနဲ့လည်းသွားတွေ့ဟာအဲ့မှာတခါတည်းကောတူလာအတင်းစားတော့တာအဲ့လိုစားရင်းကနေပြီးတော့သူ့မျက်လုံးရှစ်တဲ့တယ်မှာ ခွေးမကြီးကသွားတွေ့တယ်တတိယတစ်ခါသူခွေးမကြီးအရန်ချစ်တော့ကောင်းကောင်းမွန်မွန်ထားတာခါတိုင်းဒီနေ့ကအမေရိကန်နေတဲ့ခွေးတွေလိုနေမှာပေါ့ကြာနနာပြီးလိန်မွေးကြံပြင်းဆဲပြီးတော့မကြွေးတော့လဲကြာနနာကောင်းကောင်းမုံကြွေးတာတော့ဒီကရဇာဥဒ္ဓရဘုံမှာပြီးမှလို့ပကံစုပ်ခွတ်စုပ်နေကြွေးတာမျိုးမဟုတ်ဘူးတတိခွေးလေနော်အဲ့လိုကြွေးတော့သူကမြင်းတော့အဲ့ဒီခွေးမယူကြည့်ပြီးတော့သူကဆင်းရဲသားလည်းဖြစ်တယ်အကောင်းလည်းမစားဘူးဘူးဒါတော့သူ့ဘဝအနေထားကြည့်လိုက်တော့ဒီခွေးမကြီးလောက်တော့မှသူကကောင်းကောင်းမုံမနေရမစားဘူး အဲ့ဒါစိတ်ကအဲ့ဒီလိုဘာဖြစ်သွားလဲဆိုတော့ဒီခွေးမကြီးကမှငါတို့ထက်ဘောငါတို့ဘဝထက်တာသေးတယ်လို့အဲ့လိုစိတ်ကဖြစ်သွားတာအဲ့တော့ तू ကသူတို့ကလည်းပဲတခါတည်းကြိုက်တဲ့လောက်စားဆိုတော့အတင်းစားတော့ဗောလင်းရောမရရောဒါမှမရတော့ကြည့်ရတာခက်ချင်းချင်းချင်းချင်းချင်းလေးစားပုံပေါက်တယ်ယောက်ျားတော့နော်မေ့လိုပဲစားသလားဆာလိုပဲစားသလားမသိဘူးစားထည့်တာနော်နိုဒမင်းဆိုတာအစာကြေခဲ့တဲ့အစီပါတော့လေညကြတော့အစာမကြေပဲနဲ့သူကအဲ့မှာညမှာအစာတောင့်ခံပြီးတည်သွားတာတည်သွားတော့သူမျက်စိထဲမှာအဲ့ဒီညနေ့လေကြည့်ခဲ့တဲ့ခွေး အာယုံကလက်လက်လောလောတေဂာနိကာလမှာဘက်ခနဲ့ဆိုပေါ်လာဘာလို့ကြောက်စရာကောင်းလဲနော်အဲ့ဒီခွေးမကြီးပေါ်လာတဲ့ခါကျတော့အဲ့ဒီခွေးမကြီးကလည်းပဲဟော ပြောပြရစီတော့ဗျာ तू ကဟောမိတ်လိုက်ထားတဲ့ခွေးဖြစ်မှာပေါ့နော်မိတ်လိုက်ထားတဲ့ခွေးက तू ကဒီဒီသူ့ရဲ့ဗိုက်ထက်မှာလာပြီးတော့မွေးမဲ့တန်တေလောင်းဆိုကြပါစို့တော့ဒါတော့အဲ့ဒီတန်တေလောင်းကသွားပြီးတော့မှ तू ကဖြစ်မဲ့အချိန်ဆိုတော့ဒီလူဆိုတော့9ရက်အတွင်းဖြစ်နေတယ်လို့ဆိုတော့ကို ဒါတော့သူ့မှာအဲ့လိုရှိထားမှာပေါ့နော်အခန်းကဒါတော့ဒီညတည်တဲ့အခါကျတော့ကောတူလာတည်တဲ့အခါကျတော့တိုက်ဆိုင်ခြင်းတော့ပြောပါတယ်ခွေးမကြီးကလည်းမိုးဖို့ရန်အစင်သင့်ဖြစ်နေပြီနော်မိတ်လည်းလိုက်ထားပြီးပြီဆိုတဲ့အခါကျတော့သူ့မှာသွေးအခြေခံရှိတဲ့အတွက်ကြောင့်အဲ့ဒီခွေးမကြီးရဲ့ဘက်ထဲမှာတကောင်တည်းသောခွေးသွားဖြစ်တာနော်တကောင်တည်းသောခွေးသွားဖြစ်တာအဲ့တော့အဲ့ဒီမှာကြည့်လိုက်ပါလားလို့နော်ခွေးဖြစ်ရပါလို့အဲ့လိုဆူတောင်းတာများတွေ့လား တွေ့ပါဗျာတွေ့ဘူးဗျာမပါဘူးเนาะဒါပေမဲ့စိတ်ကဘာဖြစ်သွားတာလဲဆိုရင်ဩတဲ့ဒီခွေးကြီးကမှငါတို့ထက်သာသေးတယ်လို့ပြောတာဒါလေးပဲအဲ့တော့ခွေးကြီးရဲ့ဘဝကိုသဘောကျတာဖြစ်မသွားဘူးလားဖြစ်သွားပါတယ်ဗျာအဲဘလောက်လဲတဏှာပါပါလေးနဲ့နော်ပါပါလေးပဲတာစတောင်းမဖြစ်သေးဘူးပါပါလေးပဲရှိသေးတယ်သို့တော့ခွေးဘဝနဲ့လူဘဝကနော်ခွေးကတတိဘဝအဲ့ဘောတတိခွေး နေရတဲ့အနေထားအဆင့်တန်းကသူ့မျက်စိအာယုံတွေကိုတခါတည်းဖမ်းယူပြီးတော့ဆွဲမသွားဘူးလားဖမ်းယူသွားပါတယ်ဖမ်းယူသွားပြီနော်ခွေပုံတရလှလှပပနေမယ်သူမှဒီနေ့ခက်လို့ဆိုဘရက်တွေပါတွေချူတွေဆွဲထားမှာပေါ့လှလှပပသူနေတဲ့နေရာစားတဲ့ပကန်းနေနေတဲ့ပုံတရအကုန်လုံးဟာလူတောင်သူတို့အဲ့လိုမစင်မနေနေမစားနေနေဆိုတော့အဲ့ဒီအာယုံကြီးကသူမျက်စိနဲ့မြင်လိုက်တာနဲ့သူ့ရဲ့စုပ်ပြတ်နေတဲ့ဘဝနဲ့ခွေးမကြီးရဲ့ကောင်းနေတဲ့အနေထားမြင်လိုက်တော့ရှင်ပြီးသားဖြစ်မသွားဘူးလားဖြစ်တော့ပါတယ်ခင်ဗျာ ယ်တင်းပူကြိုက် What is your choice တဏမေးကြည့်လေအခုကြည့်တယ်မလားကောတူလာကဩခွေးကြီးကမှငါ့ထက်သာသေးတယ်တဲ့။ကဲတဏတဏအဲ့ဒီတဏအဲ့ဒါလေးစိတ်ထဲဖြစ်သွားတာလေးပဲဒီတိချက်ပဲအဲ့ဒါဒီညတည်တဲ့ခါကျတော့ခွေးမကြီးရဲ့ဘိုက်ထဲသွားဖြစ်ရပါတယ်။ဒါတော့ခွေးရဲ့ဘဝကိုစိတ်ထဲသဘောကျလိုက်မိတာဒီပဲလေတဏ နော်တဏှာအဲ့ဒီတဏှာကြောင့်မလို့နော်ခွေးခွေးမကြီးဘွားတခါတည်းလှလှပပကြီးအနေထားပုံစံစားတော့တာတွေကြည့်ပြီးတော့မှနော်နေ့လေကမြင်ထားတဲ့အောင်ကြီးဆွဲပြီးတော့ဟောညသေးတဲ့ခါကျတော့ဘက်ခနဲ့ဆိုနောက်ဆုံးစောစောပြောတဲ့ဇောစိတ်မှာလာပေါ်တာအဲ့ဒီဇောစိတ်ကကပ်ပြီးတော့မှတခါတည်းစုတိကြလိုက်တော့ဒီဘွားလည်းပြီးရောအဲ့ဒီခွေးမကြီးဘိုက်ထဲရောက်ပါလေရောဗျာဟဲ့တခါကြီးကြောက်စရာမကောင်းလားကြောက်စရာကောင်းပါတယ်ဗျာဘယ်သူကပို့လဲဗျာ တနာတွန်းပို့လိုက်တာတနာတွန်းပို့လိုက်တာခွေးဖြစ်ရပါလို့လို့မပါဘူးမပါပေမဲ့ခွေးဘွားရဲ့အနေအထားကြီးတစ်ခုလုံးကိုကြည့်ပြီးတော့သူ့ဘွားနဲ့ compare လုပ်ပြီးတော့မှကြိုက်သဘောကျနှစ်တက်သွားတာလေစိတ်ထဲလေးပပလေးဖြစ်သွားတာကိုမှအာယုံနဲ့မှထင်လိုက်တာနော်ဒါတော့ဒီနေ့နေ့လည်းတွေ့လိုက်တဲ့အနေအထားကညကြတော့နော်ဒီရှင်းနာလောက်ရကောက်ပြုတ်ပို့လိုက်တာအဲ့လောက်ဆိုတာလူကတော်တော်ခါးလောက်ပြီအဲ့ဒီချိန်ကမှအစာမကြေပဲတောင့်ပြီးတော့မှသေသွားတယ်အဲ့ဒီချိန်ကမှသေတဲ့အချိန်ကမသေးခင်အာယုံနောက်ဆုံးပေါ်တဲ့ last minute မှာပေါ်တဲ့အာယုံဒီ ခွေမကြီးအဲ့ဒါကိုသွားမြင်တာအဲ့ဒါပြီးတော့ဒီတော့ခွေမကြီးရဲ့သားဖြစ်ရတာဗောဒါကြောင့်မလို့ပေါနောဘူဝိကဘဝတစ်ကို ဖြစ်စေတတ်ဤဘယ်သူလဲတဏှာနော်ကဲနောက်တစ်ခုနောက်စလုံးလေးတစ်လုံးဖတ်ပေးပါငန္ဒီရာဂသဟကတာနှစ်သက်ချင်းဆွဲလဲညစ်တဘောတဏှာသည်တတဝါကို ရောက်ရဘဝ၌ပျော်ရွှင်နှစ်သက်အောင်လုပ်ပေးထား၏ မပြီးသေးပေတဘောအဘဝမှလွတ်မထွက်ပဲဆွဲလန်းအောင်လဲလုပ်ပေးထား၏อือฮึဟုတ်ပြီနော်အဲ့တော့ဒါတလုံးပေါ့နော်အလိုရပြီးသားဖြစ်တော့နန္ဒီဆိုတာကနှစ်သက်တာနော်နန္ဒီဆိုတာနှစ်သက်တာရာဂဆိုတာကဆွဲလန်းတာနော်နှစ်သက်ခြင်းဆွဲလန်းခြင်းနော်နှစ်သက်တယ် နော်သူတို့ကိုအနုယင်ခွဲရင်တော့ပထမပိုင်းသဘောကျတာကနန္ဒီသဘောကျတဲ့အတွက်ကြောင့်မလို့အထက်ထက်အထက်ထက်အထက်ထက်ကြီးရင်ကြီးရင်သဘောကျရင်ကြီးချင်းဟာကြားတိုင်းသဘောကျမြင်တိုင်းသဘောကျစားတိုင်းသဘောကျဟောနှစ်သက်တာတွေအထက်ထက်အထက်ထက်ဖြစ်တော့ဆွဲလမ်းမှုပဲရောက်သွားဘူးလားရောက်သွားပါပဲဗျာဟုတ်တယ်လေနော်ခဏခဏခဏခဏခဏခဏမြင်မှန်ကြားပါများလို့ရှိရင်ဂျာတော့ဆွဲလမ်းသွားတာဒါကြောင့်မလို့နှစ်သက်တယ်ဆွဲလမ်းတယ်အမှုအရင်ခွဲကျင်တော့ခွဲပေါ့ဒါပေမဲ့ထူတော့မထူပါဘူးတဏှာတော့တဏှာပါပဲ ဒါတော့တဏှာသည်တဲ့သရဝါကိုရောက်ရဘဝမှာပျော်ရွှင်နှစ်သက်အောင်လှုပ်ပေးထား၏တဲ့ဒါကြောင့်ဦးဇင်းတို့ဘဝတွေမှာဘယ်ဘဝရောက်ရောက်ပျော်နေတယ်ဆိုတာဘယ်သူကြောင့်လဲတဏှာကြောင့်ပါဗျာတဏှာကြောင့်ပျော်တာကိုယ့်ဘဝလေးကိုကိုဘလို့နေထားနေပဲနေရနေရနော်ပျော်နေတာပဲဒါတော့ချမ်းသာတဲ့ပုဂ္ဂိုလ်ကြီးတဲ့စီစဉ်ကြီးတွေနဲ့တခါတဲ့လိုလေလိုလူသေးမရှိအောင်နေရတဲ့ပုဂ္ဂိုလ်က လမ်းပေါ်မှာတခါတည်းငတ်တက်လက်ပြတ်တက်လက်စုပ်ပြတ်သက်မဲတီတူတခါတည်းတွန်းလဲ shopping cart ကလေးတွေပေါ်မှာရှိတာလေးတွေတွန်းပြီးတော့သွားနေရတယ်ပေါ့အေးနော်အေးကအေးဆောင်းတွင်းကြီးမှာနော်အဲ့ဒီလိုမျိုးနေရတဲ့ခါကျတော့မင်းဘောကွာလူဖြစ်ရုံမနဲ့ပါဘူးမင်းဘာသာမင်းတတ်တာတင်လိုက်ပါတော့လို့ပြောရင်လက်ခံမလားလက်မခံပါဘူးဗျာလက်မခံနိုင်ဘူးနော်အဲ့ဒီတတိကြီးတောင်ပြန်တတ်လဲမှာခမရဘာမလို့တော့ဆိုပြီးတော့နော်တတိကြီးကတော့ငါ့ဘဝနဲ့ဆိုင်မင်းဘောဘာမှ လူလူလူဖြစ်ရကြမနှက်ဘူးတေတာတတ်တာတေလိုက်တော့လို့ပြောရင်မသေးနိုင်ဘူးဘလောက်ကြီးပဲစုပ်ပြက်ပြက်ဘလောက်ကြီးပဲမွဲမွဲတေးတေးနော်သူ့ဘွားလေးသူတော့ကြိုက်နေပါတယ်ကြိုက်နေတာပဲဟုတ်တယ်မဟုတ်တော့မသိဘူးဆန်ဖရန်စစ္စကိုပဲဟိုမှာတခါတည်းမေယာကနေပြီးတော့မှ homeless တဲ့အိမ်နေ၆ပေးတယ် homeless တဲ့မနေဘူးနော် homeless တဲ့မနေဘူးငါတို့မနေချင်ဘူးတဲ့ငါတို့ကလွတ်လွတ်လပ်လပ်နေချင်လို့က homeless ဘွားခံယူထားတာတဲ့အဲ့ဒါသူတို့ဆောက်ပေးတဲ့အိမ်ကနေလည်းသွားမနေဘူး homeless ဘွားလွတ်လပ်လို့တယ်ကိုင်းသူတို့ဘွားလေးသူတို့ကျဉ်းတ်မနေဘူးလားကျဉ်းတ်နေပါတယ်အဲကျဉ်းတ်နေတာပဲကျဉ်းတ်နေတာပဲဒါကြောင့်မလို့ပျော်လို့သူတို့ကနေသူတို့ဟုတ်နေတာပဲဒါကြောင့်အဲ့ဒီလိုမျိုးပျော်ရွှင်နေတယ်ပြီးတော့ဖြစ်နေတဲ့ဘဝတွေကနေလွတ်မထွက်အောင်တခါတည်းဖမ်းပြီးတော့အဲ့ဒီထက်မှဆွဲဆုပ်ထားတဲ့သဘောမျိုးဒါဆွဲလန်းတယ်လို့သုံးတယ်နော်ဒါကြောင့်ဘဝတွေကလွတ်မသွားအောင်လှုပ်တာကဆွဲလန်းတာအဲ့ဒီဟာကိုအာယုန်တွေကိုအဖက်ဖန်ထပ်ထပ်တွေ့နေရတာက နော်နှစ်သက်တာဒါတော့နှစ်သက်တဲ့ဇွဲလန်းတယ်နှစ်သက်တဲ့ဇွဲလန်းတယ်အဲ့ဒီနှစ်ခုဘာလုပ်ပေးတယ်လဲဘဝတစ်ခုကိုပို့ဆောင်ပေးတယ်ဘဝတစ်ခုဖြစ်အောင်လုပ်ပေးတယ်နောက်တစ်ခုဖတ်ပေးပါဦးဗျာတတရတတရပိနန္နီနန္နီရောက်ရဘဝရရအာယုန်၌ပျော်မွေ့တတ်တနာသည်ရောက်ရဘဝ၌သိုးကောင်းနေမည်မဟုကြိုက်တတ်၏ရာသီအစဉ်တန်းဖြင့်ပျော်မွေ့နေ၏ ဟုတ်ပြီနော်တကားကြည့်ရတာဓမ္မစက်ကြမရဘူးထင်တယ်ကြောက်ခဲတွေဝါလဲတယ်လို့ပဲကြောင်းကြောင်းကြောင်းကြောင်းနေမြည်နေတတရတတရာဘိနန္ဒီနီစလုံးကလည်းရှိတယ်ခက်ကလည်းခက်တယ်ဆိုတော့နော်ဒါကတော့အပြစ်မတင်ပါဘူးဟုတ်လားဒါကဖတ်နေကြမှာဒီစလုံးတွေကရှည်လဲရှည်တယ်ကြီးလဲကြီးတယ်တတရတတရာဘိနန္ဒီနီနော်ရောက်ရာဘဝရရာအာယုန်နဲ့ပျော်ပျော်မွတ်တတ်တဲ့သဘောကိုအဲ့ဒီ တတတတတဘိနန္ဒီနီလို့ပြောတာဒါတော့ခုနကနေတော့ तू ကမထူးပါဘူးเนาะစကလုံးလေးတွေကဟောစကလုံးနာကွဲတာအတိတ်ပဲတူတူအဆင်ပါတယ်အတူတူပါပဲတဏှာသည်တဲ့ရောက်ရဘဝ၌ဆိုးကောင်းနှိမ့်မြင့်နှိမ့်မြင်ဖြစ်နှိမ့်မြင့်เนาะအဲ့ဒီနေရာလေးဝိဇ္ဇာပေါက်လေးထည့်ပေးပါเนาะနှိမ့်မြင့်မဟုတ်သို့ဒီကောင်းစီနှိမ့်ဒီမြင့်ဒီမဟုတ်ကြိုက်တာပဲတဲ့เนาะရသည့်အစင်တန်းဖြင့်ပြောမွေ့နေ၏ရောက်တဲ့အစင်တန်းရတာလေးနဲ့ပြောမွေ့နေတာပဲတဲ့ အဲ့တော့ဦးစင်းမပြောလိုက်ပါမယ်เนาะနည်းနည်းလေးနားလည်လွယ်အောင်လို့ဒါလည်းအားလုံးသိကြပြီးသားเนาะနွားကျူးဖြစ်တဲ့မိဖုရားကြီးဥပဒေဒီမိဖုရားကြီးတိုတိုလေးခြုံပြောရရင်တော့သူကအမတန်ချောအမတန်လှတဲ့မိဖုရားကြီးပါเนาะအမတန်ချောမလားမိဖုရားကြီးဆိုမဲ့မိဖုရားခေါင်ကြီးမကြောင်ကြီးထဲပြောတာငငယ်ပဲရှိသေးတယ်เนาะဒါဘယ်လောက်ရှိမလဲစိတ်30ပေါ့เนาะ35ဒီလောက်ပဲနေမှာဒါတွေမကြည့်ပါဘူးဒါတော့အမတန်မှ အရွယ်ကလည်းပဲလာတော့ချောတော့နောက်တော့ချောလို့လှလို့လည်းဘယင်းကမိကောက်ပြီးတော့မိဖုရားကောင်မိဖုရားကောင်ကြီးယာတုပေးထားတာလေနော်မိဖုရားကောင်ကြီးဆိုတော့ तू အနှစ်သက်ဆုံးကိုချီးမြှောက်ထားတာကိုဒါတော့ तू အမတန်နှစ်သက်တယ်မိဖုရားဒီထဲမှာဒီဥပဒေဒေဝီမိဖုရားကြီးကိုအမတန်ချက်တယ်ဘယင်းကြီးအသက်ကဘယင်းကြီးอ่ะအဲ့တော့ဒီနေ့မှာအတူကဘာလဲဆိုတော့အဲ့ဒီအဲ့ဒီအသက်ဥပဒေဒေဝီမိဖုရားကြီးအလှကြိုက်တယ် तू အလှပဲပြင်လှလက်လှတာကိုလှတဲ့ तू က နော်လှပဲ तू ကတခါတနေ့တနေ့အလှပဲပြင်းနေတဲ့ခါကျတော့ဒီအလှထဲမှာပဲအာယုန်တွေရောက်ပြီးတော့ကုသကောင်မရှိမိတ်မိတ်ရောက်ဖြစ်နေတာနော်ဘဝမေ့နေတာကုသကောင်မလုပ်ဘူးနော်ကုသကောင်မလုပ်ဘူးအဲ့တော့ကုသကောင်မလုပ်ပဲအလှပဲပြင်းနေတယ်အဲ့တော့ तू သေးတဲ့ရုပ်တည်ကြီးနော်ရှောင်းတခင်ကြီးတခါတည်းနော်အဲ့ဒီမှာတည်သွားတယ်တည်သွားတော့တည်သွားတဲ့ခါမှာဘင်းကြီးစိတ်ထဲမှာခါရသူပြောမယ်ဆိုလို့ရှိရင်အမတန်အရွယ်အပြင်လဲလှပနေတဲ့အချိန်ဆိုတော့ချစ်လို့သူတို့ ပြောမယ်ဆိုရင်ကျင်စာဦးဇနီးမောင်လာလို့အမတန်ချစ်ခင်တဲ့အရွယ်မျိုးဆိုတော့ဒီပင်ကြီးကတည်သွားတာကိုမပြတ်နိုင်ဘူးဆေးအလောင်းစိန်ထားတယ်အလောင်းစိန်ထားတယ်အဲ့တော့ဘုရားတို့မြတ်စွာဘုရားအလောင်းကရေတိကြီးကတော်တဲ့ကနေပြီးတော့မှအဲ့ဒီဒီဒီနိုင်ငံကိုလာပြီးတော့မှသူတို့ကရေတိဆိုတော့တော်တဲ့မှာနေတော့တေဥတေဘူးဆိုတာသူတို့မှာစားတတ်လို့တယ်စားတတ်တို့အချင်တတ်တို့လို့တယ်အဲအကြောင်းမလို့ နော်အချင်းတို့စားတို့အငံတက်တို့အချင်းတက်တို့ရအောင်လို့မြို့လာလာပြီးတော့မှအလှခံတယ်တနည်းဆွန့်ခံတယ်ဒါတော့အဲ့ဒီချိန်ကမှသူကဘုရင်ရဲ့ဥယျာဉ်ထဲမှာနားတာနားတော့ဥယျာဉ်ဆောင်ကနေမြင်တာတဲ့ရှင်ဘုရားတဲ့ရှင်ဘုရားတို့လိုတကောဆိုင်ပင်ရင်ရတယ်နော်ရစ်သေးတွေကဘုရားနေရက်တယ်ပေါ့ပြစ်ထားရက်တယ်ဒီလိုတော့တိုင်းပြည်ဘုရင်ကြီးဒီလိုဒီလိုဖြစ်နေတာရှင်ဘုရားတို့နော်နည်းနည်းပါးပါးတရားလေးဟောတဲ့နေဟာငါငါမှမသိပဲနော်ငါရှင်မမလာပဲဆိုတော့ဟာဒါဆိုရင်နော်အဲအရှင် အရှင်ဘုရားသူ့ကိုတရားဟောနိုင်မလားသူဘာဖြစ်တယ်လဲဆိုတော့ခုနပြောတဲ့မိဖုရားကြီးဒီလုံးကိုလဲဆိုတော့ဩအဲ့ဒီမိဖုရားကြီးဘယ်ရောက်နေလဲဆိုတော့ယသိကြီးကသိတယ်တဲ့ဟာဒါဆိုရင်တော်ပဲနော်ဒါတော့တပြည့်တော့ဘင်းကြီးသွားပက်လိုက်မယ်ဆိုပြီးတော့ဘင်းကြီးသွားပက်နောက်တော့နန်းတော်တွေကနေလိုက်လာလိုက်လာတဲ့ခါကျတော့နောက်ဘင်းကြီးကလည်းပဲသူ့ရဲ့မိဖုရားကြီးဘယ်ရောက်နေလဲဆိုတော့သိတော့စက်ကထက်တန်တာပေါ့နော်သူချက်တယ်လို့သူလည်းလွမ်းနေပါပဲရောက်တဲ့ဘဝနဲ့မလေးဘင်းကြီးလွမ်းနေဘာဖြစ်တယ်ညာဖြစ်တယ်ထင်ပါဟုတ်အဲ့တော့အာရပါရနေပြီးတော့သူကလည်းပဲနော် ရှင်ဘုရားမိဖုရားကြီးရောက်တဲ့နေရာတည်တယ်ဆိုတော့ဟုတ်သလားဟုတ်တယ်နော်ဟုတ်တယ်ဆိုတော့အဲ့ဒါနဲ့ gain ဒါဆိုမိဖုရားကြီးကဘာဖြစ်နေတယ်လဲဆိုတော့မိဖုရားကြီးနွားချီပိုးကြီးမာကြီးဖြစ်နေတာတဲ့ဟာဟောမယုံဘူးအဲ့တော့တကယ်ကောင်းပြီဆိုပြီးတော့မှတကိုးနဲ့သူမယုံလို့တကိုးနဲ့နော်သူတို့နော်အဲ့ဒီသူတို့နွားချီပိုးလက်မရခေါ်လိုက်တာအမေနွားချီပိုးမကြီးကဟောမှာ तू ကဘွိုင်းဖရက်နေပါလေရနေပြီ မြန်တာနော်ဟိုဟာသေးလို့မှအလောင်းကောင်မှဘင်းညာမပြည့်နိုင်သေးဘူးစိစိန်ထားတာအလောင်းကရှိရပဲသူကတော့နွားချီဖို့ဖြစ်နေပြီသူမှနွားချီဖို့ဘွမ်းဖြစ်နေအဲ့တော့နှစ်ယောက်လုံးခေါ်လိုက်တယ်ခိုင်းလာကြမင်းတို့ဇုံတွဲဆိုတော့ကုကြီးကုကြီးနေရောက်လာတာကိုရှိဘူးအဲ့ဒီခါကျတော့သူတို့ကစကားပြောတယ်မေးတယ်လေတကိုးနဲ့ဘင်းကြီးပါနားလဲအောင်လို့သူကနော်တကိုးရှိတဲ့ဟာဆိုတော့တခါတည်းဘင်းကြီးပါနားလဲစေအောင်လို့ဆိုတော့တခါတည်း interpretation လုပ်ပေးလိုက်တယ်ဒီနွားချီဖို့မှကြီးပါပြောတယ်လို့ဆိုတော့သိအောင်လို့နော်နဲ အရင်ဘွားကဖြစ်ခဲ့တဲ့အရာတွေမှတ်မိသလားဆိုမှတ်မိတယ်နော်ဒီဘယင်ကြီးနဲ့သူနော်ဒီဥယျာဉ်တွေကိုခဏခဏလာနေကြကိုဒီဖက်ကြီးကို Ryan Park လေဘယင်ဥယျာဉ်တော်ကြီးဆိုတော့ဒီနေရာတွေသူတို့နေကြတာသိတာပေါ့အဲ့တော့ကောင်းပြီဒါဆိုလို့ရှိရင်အရင်ဘွားဘယင်ကြီးကိုမှတ်မိတယ်ဆိုဘယင်ကြီးကိုချစ်သေးလားဆိုမချစ်တော့ဘူးတဲ့ကိုင်းဟိုမှာတော့ငိုလဲတာဆစ်စိန်ထားတာအလောင်းကမပြည့်သေးဘူးမဖြစ်မဖြစ်ချစ်တော့ဘူးတဲ့ဟာဘယ်လိုဖြစ်တာတော့ဆိုတော့ အဲ့ဒါဟိုဘွားတော့ကနေခဲ့ရတာခါကြာကြာနာလှလှပပစားတောင်းပြီးတော့နေခဲ့ကြရတာနော်နေအခုမှနွားကြီးဘွားဘွားရောက်နေတယ်ဆိုတော့အရင်ဘွားတွေမလွမ်းဘူးလားဆိုတော့အရင်ဘွားကဟာကဖျားတဲ့ပြီးခဲ့တဲ့နှစ်ကစားခဲ့တဲ့ထမင်းလိုပဲတဲ့ကောင်းတော့ကောင်းမှာပေါ့တဲ့မမှတ်မိတော့ဘူးတဲ့အခုလောလောဆယ်စတာမှတ်မိတယ်ကောင်းတယ်တဲ့တခါကြီးဟုတ်ပါဗျာသူပြောတာလေမပိုင်ဘူးလားနော်မှန်ပါဗျာမနေ့ကစားခဲ့တဲ့ဟာကောင်းတော့ကောင်းပါပဲဒါပေမဲ့အာယုန်နဲ့မှတ်မိသေးလား မမမိတော့ပါဘူးမမိတော့ဦးနဲ့ကစားတယ်မမိတော့ဘူးဒါပေမဲ့အခုချမောင်ရင်းလေးနဲ့ပဲစားစားငပိလေးနဲ့ပဲစားစားကောင်းလားကောင်းပါတယ်ဗျာအခုလောလောဆယ်စားရတာကောင်းတယ်ဒါကြောင့်မလို့အခုလောလောဆယ်ရပဲကောင်းတယ်တဲ့ဒါတော့သူ့ရဲ့နွားချပူးကျူသူဘလောက်ချက်တယ်လဲဆိုတော့ဖြစ်နိုင်ရင်နော်ဒီအသက်ကဘီရဲ့လေချောင်းသွေးနေတောင်မှဟုတ်တယ်အခုလက်ရှိဘဝနွားချီပိုသူ့ရဲ့ boyfriend ရဲ့ခြေထောက်တောင်မှနွားလေချောင်းသွေးနေဆေးပေးလိုက်ချင်ပါသေးတယ်တဲ့ဗျာကဲဒါကကြီးဖြစ်ပုံဖြစ်ပုံ အဲ့တော့စောစောကတော့ကတော့ဥပရိဒီဝီမီဘုရားကြီးဘုရားနဲ့နော်သူ့ဘုရားကိုနှစ်သက်သာယာပျော်ရွှင်တယ်။ကဲလူဘုရားနဲ့နွားချီဘုရားလူအစန်တန်းနဲ့နွားချီဘုအစန်တန်းဘာဆိုင်လဲ။ဘာမှမဆိုင်ဘူး။နော်ကတော့မေးတယ်ရေသေးကြီးကနော်အရင်ဘုရားနဲ့အခုဘုရားဘယ်ဘုရားပြောလဲဆိုအခုဘုရားပြောတယ်တဲ့ကဲ။အသက်ကဘင်းကြီးလွမ်းတယ်လားလွမ်းမှုတဲ့။လက်ရှိဘွမ်းဖရင်တွေပဲပြောတယ်။တခါကြီးအပေါ်ကစာလေးပြန်ဖတ်စမ်းပါ။ တတ္တရတတ္တရဘိနန္တိနိပါတယ်လေတတ္တရတတ္တရဘိနန္တိနိရောက်ရဘဝအာရရအာယုန်၌ပျော်မွေ့တတ်တော်ပြီဒီလောက်ဆိုရင်တကသဘောပေါက်ပြီဒီလောက်အကဲဟောတဲ့နာမထူဘူးငါတကဟုတ်တယ်မဟုတ်လားတင်ပါဗျာသဘောပေါက်သွားပြီနော်တင်ပါဗျာသဘောပေါက်ရှေ့သွားကြစို့တတ္တရတတ္တရဘိနန္တိနိအနေသဘောပြောပါတယ်နော်အကဲရှေ့သွားမယ်အဲ့တော့ तू ကဒီဘက်မှာနံပါတ်ကွဲနေတယ်နော်ဟိုဘက်ဒီဆက်ဖတ်ရမယ်နော် တင်ပါဗျာ။အဲကောင်းပြီတဏှာ၃မျိုးဖတ်ပေးပါဗျာ။တဏှာ၃မျိုးနံပါတ်1ကာမတဏှာအစင်းအတန်အစရှိသော ကာမဂုဏ်အာယုန်များ၌စာလောင်တက်မှတ်နှစ်သက်တတ်သည့်တဏှာနံပါတ်2ဘဝတဏှာဘဝသည်မပြတ်မစီ အမြဲတည်နေသည်ဟုသောတတရဒိဋ္ဌိနှင့်တကွဖြစ်သောတဏှာနံပါတ်3ဝိဘဝတဏှာ ဝကင်းပြတ်ခြင်း၌တမတ်သည့်ဥစ္စေရဒိဋ္ဌိနှင့်တကွာဖြစ်သောတဏှာသာမုတ်ကာမတဏှာကောင်းတို့ရာတာယာနှစ်သက်မှုဘဝတဏှာတတတာထင်ငါနှစ်သက်မှုဝိဘဝမှာဥစ္စေတာ ထင်ငါနှစ်သက်မှုတက္ကာယဖြစ်ရန်အကြောင်းမှန်သုံးတန်တဏှာစုအင်းဒါမှစီဆရာတော်ကြီးရဲ့ဆောင်ပုဒ်ပါနော် ခုနကတဏှာ၃မျိုးပါပဲเนาะအဓိပ္ပာယ်တော့ရှင်းပြီနည်းနည်းလေးထပ်ပြောလိုက်ပါမယ်တဏှာ၃မျိုးတဏှာကအမျိုးစားတဏှာတော့တဏှာတစ်ခုတည်းပဲသို့တော့သူ့ရဲ့ဆွဲလန်းပုံပုံတရာမတူလို့၃မျိုးခွဲပြတာပါเนาะဒါတော့နံပါတ်1ကကာမတဏှာတဲ့အစင်းအတန်းအစရှိတဲ့ကာမဂုဏ်အာယုံများ၌ဆာလောင်တတ်မဲ့နှစ်သက်တတ်သည့်တဏှာဒါတော့ဆာလောင်ဆိုတာလည်းသိပြီเนาะဆွဲလန်းတာပြောတာပါเนาะဆွဲဆွဲလန်းလန်းဖြစ်နေတာဆာလောင်နေဒါတော့ဒါတော့ ဦးဇင်းတို့အခုပြောနေကြကာမဂုဏ်ကာမဂုဏ်ဆိုတာကာမဆိုတာကတခြားမဟုတ်ပါဘူးနော်အစင်အတန်အနတ်အရတာအတွေ့အထိဆိုတဲ့ငါးမျိုးကိုကာမဂုဏ်လို့မှတ်ထားနော်တဏှာကသူ့ကိုမြင်ရင်မကြိုက်ဘူးလားကြိုက်ပါလေဗျာဟုတ်ပါတော့ဗျာကိုကကားလေးတစ်စင်းဝယ်ခြင်းနဲ့ကားကားလေးဝယ်ဖို့ကြည်ထားတယ်ဟောနော်ကားဒီလာသွားကြည့်တဲ့ခါကျတော့ကိုကြိုက်တဲ့ကိုကြိုက်တဲ့ကားကိုကြိုက်တဲ့ပုံသဏ္ဍာန်ကိုကြိုက်တဲ့အယောင်တွေဟာတစ်ထပ်သေးပဲနော်ကိုကလည်းဝယ်ရလဲဝယ်ခြင်းပတ်စံလည်းမရှိဘူးမျက်စိကလည်းမြင်လိုက်မိပြီဆိုတော့ မျက်လုံးကကားမြင်တော့တကားဘလို့ဖြစ်သွားတတ်မှတ်မှုတွေဖြစ်လာပါတယ်အေးဟုတ်တာပဲဒါတော့ကားသည်တဏှာကိုတိုးစေလို့ဖြစ်စေလို့အာယုံကာမဂုဏ်လို့ခေါ်တယ်နော်တဏှာကိုတိုးစေဖြစ်စေလို့ဒါတော့တဏှာကအာယုံကိုမြင်တဲ့အခါမှာတဏှာကဘာဖြစ်လဲဆိုတိုးမသွားဘူးလားတိုးသွားပါတယ်ခင်ဗျာအဲ့ဒါတော့တစ်ခါကြည့်တစ်ခါတိုးနှစ်ခါကြည့်နှစ်ခါတိုးသုံးခါကြည့်သုံးခါတိုးအထက်တော့မတိုးဘူးလား တိုးတိုးလာပါတယ်အေးဒါတော့ကြည်ရင်ကြည်ရင်နဲ့သဘောကျစောစောပြောတယ်လေကြည်ရင်ကြည်ရင်နဲ့သဘောကျတာနန်ဒီနော်သဘောကျရင်ကျရင်ကနေပိုကြည့်လေပိုကြိုက်လေဟာ function တွေလည်းပိုတိုးလာတယ်ဟာငါတော့ရမှာဖြစ်မယ်မိမရေဝယ်ကြစို့ကွာဆိုတော့နော်အဲ့ဒီလိုဖြစ်သွားရင်တော့အဲ့ဒါရာဂအဲ့ဒါနန္ဒီရာဂနော်အဲ့ဒီလိုမျိုးအဲ့တော့ကောင်းပြီအဆင့်အတန်အနံ့ရတာကာမဂုဏ်အာယုဒီမှာကာမဂုဏ်လေးပြောချင်တာစောစောမေ့သွားလို့နော်ကာမဂုဏ်အာယုဆိုတာအဆင့်အတန်အနံ့ရတာ၅မျိုးပြောတာ အဲ့တော့သူတို့ကိုမြင်တိုင်းမြင်တိုင်းတဏှာကတက်တာကိုတဏှာကတက်တာနော်အဲ့ဒီလိုမျိုးတက်တာဒါကြောင့်မလို့ကိုယ်ပတ်ဝန်းကျင်မြင်နေရတဲ့နေရာတွေကကာမဂုဏ်အာယုံနော်တဏှာနဲ့တွေ့ရင်လိုချင်စရာဖြစ်လို့ဒါတော့အဲ့ဒါအဲ့ဒီဟာကိုမြင်တိုင်းတွေ့တိုင်းကြားတိုင်းတဏှာကတိုးတာနော်ဒါတော့နော်ဘာဖြစ်လဲဆိုဥပါဒံဖြစ်တာပေါ့အဲ့ဒါကြောင့်ကာမဂုဏ်အာယုံဆိုတာအစင်းအတန်အနတ်အရသာအတွေ့အထိတွေကိုကာမဂုဏ်အာယုံလို့ခေါ်တယ်ထိုအာယုံ၅ပါးမှာတတ်မြစ်တဲ့တဏှာကိုကာမတဏှာ ဒါကကာမတဏပြီးပြီနော်မှန်ပါဗျာဘဝတဏဘဝတဏစောစောပြောပြီးပြီဒီမှာအောက်မှာရှိတယ်နော်အောက်ကြမှာထပ်ပြောမယ်နော်အခုတော့သူ့ရဲ့အတိပ္ပယ်လေးပဲမှတ်ပါဘဝတဏဆိုတာကဒီနေရာမှာကဟောဒီဘဝနဲ့တဏနှလုံးခွဲမှတ်ပါဘဝသည်မပြစ်မစီအမြဲတည်နေသည်ဟူသောဗာဒိဋ္ဌိလေ တတ္တဒိဋ္ဌိပါဗျာအေးတတ္တဒိဋ္ဌိသူနဲ့တွဲဖြစ်တဲ့တဏှာဟောဒါတော့သူကတဏှာရိုးရိုးတဏှာဟုတ်လားမဟုတ်ပါဗျာမဟုတ်တော့ဘူးဗျာဘာလဲဆိုတော့တဏှာ plus ဒိဋ္ဌိဒီလိုပြောရလိမ့်မယ်နော် तू ကပြောတာတော့တဏှာပဲဒါပေမဲ့ဘသူနဲ့ plus ဖြစ်နေလဲဆိုတော့ဒိဋ္ဌိနဲ့ပေါင်းနေတာနော်ဒိဋ္ဌိနဲ့ပေါင်းနေတာဒါတော့အဲ့ဒီမှာ तू ကအဲအောင်နာကြမှာအတိတ်ပဲကိုအကျယ်ပြောမှာပေါ့နော်အခုတော့အဲ့ဒီလောက်ပဲထားအောင်နော် ဒါတော့ဘဝတည်မပြတ်မစီအမြဲတည်နေသည်ဆိုတဲ့ဒိဋ္ဌိမျိုးကိုတတ္တတဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကဘလို့အမြဲတည်တာလဲဆိုတာအောင်နာကြမှာအတိတ်ပဲရှင်းမယ်နော်အခုတော့ဒါလေးပဲမှတ်ထားပါဘဝဆိုတာမပြစ်ဘူးနော်အဲ့တော့အဲ့ဒါလိုမပြစ်မစီးပဲနဲ့အမြဲတည်နေတယ်လို့မှားယွင်းတဲ့အယူလေးကိုဒိဋ္ဌိမြဲတယ်ဆိုတာကနော်ထာဝရတည်နေတယ်မြဲတာကတတ္တတတတ္တတဆိုတာထာဝရတည်နေတာနော်ဒါတော့ तू ကပြောမယ်ဆိုလို့ချင်း everlasting ပေါ့ဗျာထာဝရတည်နေတာ तू က အဲ့ဒါမျိုးဒါတော့တတ္တတဒိဋ္ဌိအဲ့ဒီဒိဋ္ဌိကမြဲတယ်ဆိုတဲ့ဒိဋ္ဌိနဲ့တွဲပြီးတော့ဘဝကိုဒီလိုမြဲပါလားလို့မြဲတဲ့ထင်ပြီးတော့မှဆွဲတာကတဏှာမြဲတယ်လို့ထင်တာကဒိဋ္ဌိဗာဒိဋ္ဌိလဲဆိုတော့တတ္တတဒိဋ္ဌိဒါတော့တတ္တတဒိဋ္ဌိနဲ့တွဲဖြစ်တော့တဏှာနော်အဲ့ဒီတဏှာကိုဗာတဏှာတဲ့လဲဆိုတော့ဘဝတဏှာနော်နောက်တစ်ခုကဝိဘဝတဏှာကြတော့သူ့ပြောင်းပြန်ပေါ့နော် ဘဝဆိုတာပိစုပန်ဘဝလေးတစ်ခုပဲရှိတယ်အတိတ်လည်းမရှိဘူးအနာဂတ်လည်းမရှိဘူးဒီဘဝလေးဆိုရင်ပြီးပြီးပြတ်ပြီးရက်ပြီးဒါပဲနော်တင်းကျန်ဟိုဘယ်ဘာမှမရှိတော့ဘူးလို့ဘဝဟာကင်းတယ်ပြတ်တယ်ရဲ့ဒီဘဝလေးပဲဒါပဲရှိတယ်ရဲ့လို့အဲ့ဒီလိုအယူအဆကိုကြတော့ဥစ္စေတာလို့ခေါ်တယ်ပြတ်ဆဲမှုအယူအဆပါတယ်လေဥစ္စေတာပြတ်ဆဲမှုပါဗျာအဲဥစ္စေတာနော်ပြတ်ဆဲတာကဥစ္စေတာမှားတာကဒိဋ္ဌိဥစ္စေတာဒိဋ္ဌိနော်ဒါတော့ ဘဝဆိုတာဒီဘဝဒါလေးတစ်ခုပဲရှိတယ်နောက်ပြီးရင်မရှိတော့ဘူးလို့ယူဆထားတာဒီနေ့ကလည်းမရှိဘူးလားရှိပါတယ်ညာရှိတာပဲလေဒီဘဝဒီဘဝပြီးနောက်မရှိဘူးမင်းတို့မြင်ဘူးလားနောက်ဘဝမင်းတို့မင်းတို့တည်သွားပြီးတဲ့ဆွေတွေမျိုးတွေကမင်းတို့ရှင်စာများပို့လားကျင်းတန်းရိုက်လား fax ပို့လားနော်နော် messenger နဲ့ပို့သလားဘာပို့သလဲတယ်လီဖုန်းဆက်သလားနော်တချို့ကလည်းကတ်တယ်လေအဲ့တော့နောက်ဘဝသွားတဲ့ဟာတွေမမြင်ဘူးသလားဆိုတော့ဒါတော့မရှိဘူးပြီးတည်ပြီးပြီးပြီဒါပဲဒီလိုယူဆတာလားဒါတော့အဲ့ဒီလိုအယူက နော်ဒါပြီးရင်ပြတ်တယ်ဆိုတော့သူ့ရဲ့အယူဖြစ်တော့အယူကိုဒိဋ္ဌိဒိဋ္ဌိကဒသနာပဲအမှန်တော့ဆိုတော့ဒိဋ္ဌိဆိုတာဒီနေရာမှာတော့ဘာလို့လဲဆိုရင်ဘဝဟာတည်ပြီးရင်ပြတ်တယ်တဘဝပဲရှိတယ်လို့ဆိုတော့ဦးဇင်းတို့ဘက်ကကြည့်တော့သူကသူ့ရဲ့ understanding က wrong understanding ဖြစ်နေတယ်နော်သူ့ရဲ့အယူဆတွေ wrong understanding ဖြစ်နေတယ်ဘဝပြတ်တယ်ဆိုတော့အယူမှားမှုအဲ့ဒါကိုဥစ္စေတဒိဋ္ဌိအဲ့ဒီဥစ္စေတဒိဋ္ဌိကဘဝတည်ပြီးရင်ပြတ်တယ်ဆိုတာလေးကိုကြိုက်တာကတဏှာဆိုတော့သူတို့ကပေါင်းတော့ တဏှာနဲ့တိတိပေါင်းမသွားဘူးလားပေါင်းသွားပါတယ်ခင်ဗျာပေါင်းသွားတယ်ပေါင်းသွားတယ်နော်အဲ့ဒါကြောင့်မလို့ဘဝဟာတည်ပြီးရင်ပြတ်တယ်မရှိဘူးလို့ဆိုတဲ့အယူမှမှုဥစ္စေတာဒိဋ္ဌိနဲ့တွဲဖြစ်တဲ့တဏှာကိုဝိဘဝတဏှာလို့ဒီလိုခေါ်ပါတယ်နော်ဒါကြောင့်အောက်ကစာဘက်ကိုဆွတ်သွားပါမယ်အောက်မှာကြာမှအတိပ္ပယ်ထပ်ရှင်းပါမယ်နော်။ကိုင်းကာမတဏ္ဍဆိုတဲ့အားလေးကိုဖတ်ပြပါဗျာအတိပ္ပယ်ရှင်းလင်းကြည့်။ကာမတဏ္ဍလိုခြင်းစရာ ကာမဂုဏ်အာယုန်များကိုလိုခြင်းတတ်မှတ်မှုမှန်သမျှသည် ကာမတဏှာချီးတာထိုအာယုန်တို့၌မမြဲတာကိုမြဲသည်ဆင်းရဲတာကိုချမ်းသာသည် အတ္တမဟုတ်သည်ကို အတ္တကောင်ဟုသဘောမှန်ကိုဖုံးကွယ်မှုသည်အဝိဇ္ဇာထို့သောဖုံးကွယ်ထားသဖြင့်ဆွဲလန်းဥပါဒံဖြစ်လာ၏ထိုဆွဲလန်းမှုများပြည့်စုံအောင်ပြုလုပ်တော့ကုသိုလ်အကုသိုလ် ကမ္မဘဝဖြစ်လာ၏ထိုပြုလုပ်မှုကြောင့်ဘဝတည်ရလာ၏ထိုရလာသောဘဝတည်သည်ခန္ဓာ၅ပါးဟုသောတက္ကာယတာဖြစ်၏ထို့ကြောင့်ကာမတဏကိုတက္ကာယဖြစ်ကြောင်းသမုဒယသစ္စာဟုဆို၏ဟုတ်ပြီစောစောကပြောတယ်လေတက္ကာယလို့ခေါ်တဲ့ခန္ဓာ၅ပါးကိုဖြစ်စေတတ်တဲ့သမုဒယသစ္စာတက္ကာယသမုဒယသစ္စာဆိုတာဘာတူလဲလို့ မေကုန်းကမေးထားတာကို နော်ဒါတော့တဏပါတဲ့အဲ့ဒီတဏကို၃မျိုးနဲ့ကာမတဏဘောဝတဏဥပဝတဏလို့ခွဲပြခဲ့တယ်ခွဲပြတော့ကာမတဏကဘယ်ပုံဘယ်နည်းနဲ့နော်ဟောဒီတက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကြီးအကြောင်းဖြစ်သွားတာလေတနည်းခန္ဓာ၅ပါးနဲ့ခန္ဓာတက်ကာယလို့ခေါ်တဲ့ခန္ဓာ၅ပါးဒုက္ခသစ္စာနဲ့ဒီတဏနဲ့ဘလို့ဆက်သွယ်မှုရှိတယ်လဲဘလို့ဆက်သွယ်မှုရှိတယ်လဲနော်အဲ့ဒီအောင်မေးတာအဲ့ဒီအောင်ပြောတာ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 ပြီးတော့ခံစားပြီးတော့မှသူကကြိုက်ကြတာနော်ဒါတော့အဲ့ဒီခါမှာမြင်လို့ကြားလို့နားလို့စားလို့ထိတွေ့မိတဲ့ခါမှာမြင်စိတ်ကြားစိတ်နားစိတ်စားစိတ်ထိစိတ်တိစိတ်ဖြစ်တယ်အဲ့ဒီစိတ်ဖြစ်တဲ့ခါမှာအာယုံကိုအာယုံကိုအာယုံရှိမှစိတ်ဖြစ်တယ်ဆိုတော့ထိုအာယုံလေးပေါ်မှာတတ်မှုမှုတဏှာကတခါတည်းတွဲသွားတာသူကြိုက်ရင်ဒါကြောင့်မလို့အဲ့ဒီမြင်လိုက်တဲ့အာယုံ၅ပါးသည်တဏှာကနေပြီးတော့မှကြိုက် အဲမြင်လိုက်တဲ့အာယုံ၅ပါးကိုမြင်အစင်တန်အနတ်ရတာအတွေ့အထိကိုကြိုက်တဲ့တဏှာကိုကာမတဏှာလို့ခေါ်တယ်။ဒါတော့အဲ့ဒီမှာဒီပရိစ္ဆသမုပ္ပါပြောကြပါစို့နော်ပရိစ္ဆသမုပ္ပါဘလို့စလဲတယ်လဲသူ့ရဲ့လက်ပတ်ပုံနော်အဲ့ဒါကိုဒါတော့အဲ့ဒီမှာမြင်လိုက်တဲ့အာယုံကထားပါတော့လူလည်းဖြစ်နေတာပဲယောက်ျားလည်းဖြစ်နေတယ်မိန်းမလည်းဖြစ်နေတယ်တင့်မဲ့တော့အိုးအိမ်တိုက်တာလေယာချမ်းမြေတွေလည်းဖြစ်နေတာပဲ ဒါတော့ဖြစ်တဲ့အခါမှာသိရှိပဲဆိုကြပါစို့ဗျာ။နော်ယောက်ျားနဲ့မိန်းမနော်ဒီလိုအာယုမလည်းဖြစ်နေတယ်နော်ခုနပြောတဲ့သိရှိတယ်လည်းဖြစ်နေတယ်ကျွမ်းတော်တိရစ္ဆာန်တွေလည်းဖြစ်နေတာပဲ။နတ်တွေလည်းဖြစ်နေတာပဲ။ဒါတော့မြင်လိုက်တဲ့မိမိရဲ့မြင်ရတဲ့အာယုအဆင့်အာယုလေးဟာနော်မမြဲဘူးဆိုတဲ့နော်အနိစ္စကိုမမြင်ရအောင်လို့ဖုံးကွယ်တတ်တဲ့သဘောရှိတယ်။ဒါတော့ဆိုလိုတာဗျာလူတယောက်ဆိုကြပါစို့သူလူတယောက်ကိုမြင်လိုက်တဲ့အချိန်ကမှမိမိက နော်ချောလို့လှလို့သဘောကျစရာဖြစ်လို့သဘောကျလိုက်မိတယ်ဆိုလို့ရှိရင်မိမိသဘောကျလိုက်တဲ့လူသည်သူသည်လည်းပဲယုံနာတဘာဝနော်ဖြစ်ပြင်းပြတဲ့အနိစ္စသဘောရှိတယ်ဟောဒီသူ့ရဲ့ခန္ဓာကိုယ်မှာရှိနေတဲ့ယုတ်တွေလည်းဖြစ်ပြင်းပြတဲ့အတွက်ကြောင့်ဖြစ်ချင်းပြချင်းသဘောတရားတွေကနှိမ့်စစ်လို့ဒုက္ခဆိုတဲ့လက္ခဏာသဘောတွေလည်းရှိတယ်ဒါတော့သူ့ရဲ့ခန္ဓာကိုယ်မှာရှင်နေတဲ့သဘောတရားကယုံနာအနေနဲ့ပဲရှင်တာယုံနာအနေနဲ့ပဲအသက်ရှင်ပြီးတော့လူရည်လို့ဖြစ်တာအတ္တကောင်ဇီဝကောင် လက်ပြာကောင်ဆိုးဆိုတာလေးအထက်မှာမရှိဘူးတနည်းထိုရထားတဲ့ယုံနာခန္ဓာကိုယ်ကြီးကိုထိုပုဂ္ဂိုလ်ဒီလည်းပဲသူကအစိုးပိုင်မှုသဘော control လုပ်နေတဲ့သဘော authority ပေးနေတဲ့သဘော तू မရှိဘူးဒါတော့ယုတ်သဘောယုတ်ကဆောင်တယ်နံသဘောနံကဆောင်တယ်ထိုယုတ်သဘောနံသဘောဖြစ်ဖြစ်သဘာဝတွေကို तू ကသွားပြီးတော့ authority ပေးလို့မရဘူးအနတ္တသဘောကြီးဒါတော့အဲ့ဒီလိုမျိုးအနေဆာဒုက္ခအနတ္တဆိုတဲ့သဘောကို နော်သဘောတဘာဝလက္ခဏာတွေကိုယုံမှန်းနာမှန်းမသိအောင်ဖြစ်မှန်းပြမှန်းမသိအောင်နော်အနိစ္စဒုက္ခအနတ္တသဘာဝလက္ခဏာတွေမမြင်အောင်လို့ဖုံးကွယ်ထားတာကအဝိဇ္ဇာပါတဲ့ဟောဇာလန်ကဒီမှာစတာဇာလန်ဒီမှာစတာဆိုတော့ကိုကမြင်လိုက်တော့ဘာမြင်လဲယောက်ျားမိန်းမပညာကြီးပဲမြင်တာမဟုတ်လားနော်ယောက်ျားမိန်းမပညာကိုပဲမြင်တယ်ဒါပေမဲ့အတွင်းထဲမှာရှိနေတာကယုံနံပရမတ်ပဲရှိတယ်ယောက်ျားမိန်းမရှိရလား မရှိပါဗျာအခေါ်အားဖြင့်တမှုရိသစ္စာမှာတော့ရှိတာပေါ့ဗျာဝိပဿနာနယ်ပယ်နော်ပရမတ္ထနယ်ပယ်ပြောကြစကားနဲ့ပြောမယ်ဆိုရင်အဆုံးအစွန်ထိသူကနော်ပြောမယ်ဆိုလို့ရှိရင် absolute truth ပဲပြောကြပါစို့နော်တစ္ဆာဆိုင်အောင်ပြောမယ်ဆိုလို့ရှိရင်အမှန်တရားနောက်ဆုံးခွဲစိတ်တဲ့အခါမှာယောက်ျားမိန်းမဆိုတာတည်းပညာလေးတင်တင်ထားပြီးတော့အဆုံးအစွန်မှာနော်ပြောင်းလဲတတ်တဲ့သဘာဝလေးတစ်ခုနဲ့တိတက်တဲ့သဘာဝလေးတစ်ခုဒီသဘာဝလေးနှစ်ခုပဲကြံခဲ့တဲ့အဆုံးအစွန်မှာအဆုံးအစွန်မှာလေဥပမာပြောကြပါစို့ဗျာ ရေဆိုလို့ရှိရင်ဥစ္စနာတာမင်းညာအပြင်ဘက်ဒါရေတောက်တယ်အတွင်းနဲ့ဗာလဲရေပါတယ်ဒါပဲရေပဲပြုတ်မှာပဲဒါပေမဲ့ဓာခွက်ကနဲ့ရောက်တဲ့ခါကျတော့ရေကြတော့ H2O လို့ခေါ်တာမဟုတ်လားလို့တင်ပါဗျာဟိုက်ဒရိုဂျင်နဲ့စနဲ့အောက်ဆီဂျင်တစ်ဆိုင်ဒါမော်လီကျူးလေး၃ခုပေါင်းထားမယ်လေဒါတော့အက်တမ်လေး၃ခုပေါင်းထားတာကိုပဲဒါနော်ဥစ္စနာအပြင်ဘက်ကိုလက်ပြအပြင်ဘက်ကိုလည်းရောက်ရောဘာလို့ခေါ်တော့လဲရေလို့ခေါ်ပါရေလို့ခေါ်တယ်လက်ထက်ကြတော့ H2O ခေါ်ပါ H2O ခေါ်တာပဲဒါတော့ နော် lab ထက်မှနားလဲတဲ့သူကဒါ H2O လို့ပြောမှာပဲဒါပေမဲ့အပြင်ကတော့နားမယ်လို့တော့ဘာတော့မဲ့ H2O ကရေကြီးกว่าလို့ဟောတော့မြင်တဲ့သူကဘာဆိုရေဆွဲတာနော်ဓာတ်ခွက်ကနေကလူသိပ်ပံသမားကြတော့ H2O လို့ပဲမြင်တာရေလို့မမြင်ဘူးဒီတိုင်းပဲလေဒါတော့လက္ခဏာတွေပျောက်သွားတဲ့သဘောအဝိဇ္ဇာဖုံးသွားတာနော်ဒါတော့အရိယာပုဂ္ဂိုလ်တွေကြတော့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ကြော်ပြီးတော့မှယုံ nant ကိုသွားမြင်တာ H2O ကိုမြင်တယ်လို့ပဲအဲ့ဒီလိုမျိုး နော် သူတို့ကဓာခွဲထားတာကိုဓာကွဲသွားပြီကိုဒါတော့အဲ့ဒီလိုမျိုးမမြင်အောင် ဖုံးတာကအဝိဇ္ဇာဒါတော့ဖုံးလိုက်ပြီဆိုကြတဲ့ကတည်းလို့ပရမတ်ဖုံးရင်ပညာပေါ်သွားပြီယောက်ျားမိန်းမပညာပဲပေါ်တော့ဒါဟာယောက်ျားပဲမိန်းမပဲချစ်သူပဲမိတ်ဆွေပဲเนาะရန်သူပဲစသည်ဖြင့်အဲ့လိုလိုလေးဖြစ်တယ်ဖြစ်တဲ့အခါကျတော့ဒါကိုယောက်ျားမိန်းမအဖြစ်နဲ့ထင်မှတ်ပြီးတော့ဆွဲလန်းတာကဥပါဒံဟောเนาะဒါတော့ဥပါဒံဖြစ်ပြီဆိုတဲ့အခါကျတော့ဒါကပြင်းထန်သွားပြီလေ ပြင်းထန်သွားပြီဆိုတော့ဒီအာယုံဒီအရာဒီကိုရအောင်ကိုသူလိုချင်နေပြီလိုချင်နေတဲ့အခါကျတော့ရရရချောင်းရောက်ရရောက်ချောင်းရနိုင်မဲ့လမ်းချောင်းနေနေလမ်းချောင်းရှာပြီးတော့မလုပ်တော့ဘူးလားလုပ်ပါတယ်ဗျာလုပ်ပြီမိမိရရရချောင်းနေနေလုပ်တဲ့အခါကျတော့ကာယကံဝစီကံမနောကံကံသုံးပါးနဲ့လုပ်မှာပေါ့နော်ကံသုံးပါးလုပ်တဲ့အလုပ်ဒီကောင်းခြင်းကောင်းမဲ့မကောင်းခြင်းမကောင်းဘူးနော်အာပြောမယ်ဆိုလို့ရှိရင်တော့ဟောမှန်ကန်တဲ့နိလနဲ့လည်းဖြစ်ခြင်းဖြစ်မယ်မတော်မတရားတဲ့နိလနဲ့လည်းဖြစ်ခြင်းဖြစ်မယ် ဘယ်လိုပဲလှုပ်လှုပ်လှုပ်တဲ့အလုံမှန်သမျှဒီကောင်းတဲ့ဘက်ကဆိုရင်ဒါကုသိုလ်လမ်းကြောင်းမကောင်းတဲ့အာဆိုရင်အကုသိုလ်လမ်းကြောင်းပဲဒီပဲဒီနှစ်ခုပဲရှိတယ်ကောင်းတာဆိုရင်ကုသိုလ်ကမကောင်းတာဆိုတော့အကုသိုလ်ကနော်ဒီလိုရှိတယ်ဒါတော့အဲ့ဒီလှုပ်လိုက်တဲ့ကံဒီကာမဘဝတဲ့ပြိဿသမုပ္ပါမှာနော်ဥပါဒနာပစ္စည်းဟာကာမဘဝမို့လားပြမဗျာဥပါဒနာပစ္စည်းဟာဥပါဒံဆွဲလန်းမှုဆိုတဲ့ဥပါဒံဆိုတဲ့အကြောင်းကြောင့်ကာမဘဝဟောဒီမိမိဆွဲလန်းတဲ့အရာကိုရအောင်လုပ်တဲ့ ကာမဘဝဖြစ်သွားတော့တယ်ကာမဘဝဆိုတော့ဒီဘက်မှာလှုပ်ဆောင်ချက်ကာမဘဝအကြောင်းကံမျိုးစီရှိပြီဆိုရင်တော့ထိုအကြောင်းကံမျိုးစီကနောက်ထပ်ဘဝတစ်ခုအသက်ကိုအကျိုးတစ်ခုမထုတ်လုပ်ဘူးလားထုတ်လုပ်ပါတယ်ခင်ဗျအဲ့တော့လောလိုက်တာကအကြောင်းကံမျိုးစီထိုမျိုးစီကနေပေါက်လာတဲ့အပင်ကဘဝဇာတိဟုတ်တော့မလားတင်ပါဗျာဒါတော့ဒါကဘဝတည်ရောက်သွားပြီနော်ဘဝတည်ရောက်သွားပြီဒါတော့ဟိုနောက်ဘဝမှာလာတဲ့ဇာတိဘဝကို ပြန်ပြီးတော့ကြည့်လိုက်ပါတဲ့လူပဲကြည့်ကြည့်နတ်ပဲကြည့်တဲ့တိလိษံပဲကြည့်ကြည့်เนาะလူရနတ်ရတိလိษံရဆိုတဲ့အဘောကပြဉ္ညတ်တွေကိုဖြုတ်ချလိုက်အဘောကခေါ်နေတဲ့ပြဉ္ညတ်တွေကိုဖြုတ်ရင်အတွင်းထဲကဘာပဲကြံလဲယုံနဲ့နှစ်ပါးခန္ဓာ၅ပါးပါဗျာဟုတ်တယ်ဒါပဲကြံခဲ့တာဒါတော့ယုံနဲ့နှစ်ပါးခန္ဓာ၅ပါးကိုပဲဖြစ်ထင်ထင်ရှားရှားသူကအဲ့ဒီဘဝမှာရောက်တဲ့ဘဝတဲ့မှာထင်ထင်ရှားရှားဖြစ်မလာဘူးလားဖြစ်လာပါတယ်ဗျာထင်ထင်ရှားရှားဆိုတာတခြားမဟုတ်ပါဘူးဗျာ ထားပါတော့မျက်စိတွေပါတော့မြင်စိတ်တွေဖြစ်မယ်နားတွေပါတော့ကြားစိတ်ဖြစ်မယ်နှာခေါင်းပါလို့နားစိတ်ဖြစ်မယ်ရှားပါတော့အရသာတိတဲ့စားတဲ့စိတ်တွေဖြစ်မယ်ခန္ဓာကိုယ်ပါတော့ထိတွေ့တဲ့စိတ်တွေဖြစ်မယ်စိတ်ပါတဲ့တွေ့ကြောင့်ကြံစီစဉ်းစားတာတွေဖြစ်မယ်အဲ့ဒီဖြစ်ဆဲဖြစ်ဆဲဖြစ်ဆဲတွေကဘာတွေလဲဆိုရင်တက်ကာရတွေပဲခန္ဓာ၅ပါးပဲဟုတ်တယ်မို့လားခန္ဓာ၅ပါးနဲ့တက်ကာရအတူတူပဲဒါကြောင့်ဟောဒီခန္ဓာ၅ပါးနဲ့တက်ကာရနော်ဘသူကြောင့်ဖြစ်တာတုံးလို့ပြောတော့စောစောတုံးကမသိတဲ့အဝိဇ္ဇာကစတာပဲအဝိဇ္ဇာကြောင့် ဥပါဒံဖြစ်မယ်ဥပါဒံဖြစ်တော့ကာမဘဝတွေလုံးမယ်ကာမဘဝလုံးတော့မျိုးကြီးဖြစ်တော့နောက်ထပ်ဘဝတည်းရတယ်ရလာတဲ့ဘဝတည်းကြည့်လိုက်တော့နော်ခန္ဓာ၅ပါးပဲခန္ဓာ၅ပါးဘာလဲလို့မေးတက်ကာယပဲဒါတော့တက်ကာယလို့ခေါ်တဲ့ခန္ဓာ၅ပါးဘဝတည်းမှာဘသူကလွတ်လိုက်တာတော့ဆိုတော့ကာမတဏပါဗျာဟုတ်တယ်ကာမတဏကာမတဏကလှုပ်လိုက်တာဒါကြောင့်မလို့ဟောဒီတက်ကာယလို့ခေါ်တဲ့ဒုက္ခသစ္စာကိုဖြစ်အောင်လှုပ်ထားသည်ကာမတဏဖြစ်လို့ထိုကာမတဏကိုဘာလို့ခေါ်ရဲဆိုတော့ သမုဒိယသစ္စာဒုက္ခသစ္စာ ဖြစ်ဖို့ရန်အတွက်အမှန်တရားတစ်ခုပါနားလည်ပြီနော်တင်ပါဗျာဒါကာမတဏ္ဍနဲ့ဒီလောက်ပဲတော့ကြပါစို့နောက်ထပ်ဘဝတဏ္ဍ၄မျိုးသွားမယ်ဗျာအဲ့ဒါလေးဖတ်ပေးပါအောင်အောက်ကဘဝတဏ္ဍ၄မျိုးနံပါတ်1ရာစေဘဝ၌တာယာတက်မှတ်မှုနောက်အခါ၌ လူကောင်းနတ်ကောင်းစသည် ဖြစ်လုံမှုဟုသော ကာမဘဝ၌တောင့်တမှုဘဝတနာ နမနှင့်တတဝကောင်းသည် မပြတ်မစီ အမြဲတည်နေသည်ဟု ယူဆသောဒိဋ္ဌိနှင့်အတူဖြစ်သောတဏှာပေသည်ထိုတဏှာသည် အတ္တကောင်ငါကောင်အမြဲတည်ရှိနေ၏ဟူသည်ကိုနှစ်သက်သဘောကြ၏ဤ၌ဘဝဟုသော ပုတ်၏အနက်ကိုအမြဲရှိနေသည်အမြဲဖြစ်နေသည်ဟုပြန်ဆိုရာ၏အမြဲရှိနေသောခြင်းရာအဖြစ်တာယာသောကြောင့်ဤတတ္တဒိဋ္ဌိနှင့်ရှင်သောရာဂကိုဘဝတနာဟုခေါ်သည်သတ္တဒိဋ္ဌိဟူသည်အသက်ရှင်နေသောအတ္တကောင်းသည်ဘယ်တော့မှမတည်မပြတ်ပေရုပ်ကြံကိုကြီးကပျက်စီးသောတော်လဲအတွင် အတ္တကောင်ကမပြတ်ပြီဟောဘက်ကိုဆက်မယ်နော်ဟောဘက်သူမဆုံးသေးဘူးအဲအဲ့ဘက်ကိုဆက်လိုက်ပါနော်ဒီမှာဖြစ်တခြားရုပ်ကိုယ်တည်းတစ်ခုတည်းသို့ဝင်ပြီးတည်ရှိနေ၏ကဘာပြတ်တော်လဲသူကားမပြတ်အမြဲတမ်းတည်နေသည်ဟုထင်မှတ်သောအယူဝင်ဖြစ်သည် နံပါတ်3ရူပမြမအရူပမြမများကိုတာယာတက်မှတ်သောတဏ္ဍာနံပါတ်4ရထားသောရူပဇံအရူပဇံတို့၌နှစ်သက်တာယာခြင်းမရသေးလျင်လည်းရလူခြင်းတဏ္ဍာအဲဟုတ်ပြီဒါတော့တဏ္ဍာ၄မျိုးနော်အဲ့တော့ဝိဘဝဝိဘဝဘဝတဏ္ဍာ၄မျိုးစောစောကကာမတဏ္ဍာနော် ကာမဂုဏ်အာယုန်ဒီပေါ်မှာဆွဲလန်းတတ်မြတ်တဲ့တဏှာလို့ပဲမှတ်လိုက်ပေါ့ဗျာဒါတော့မိမိတို့စာလူပြောရရင်တော့အကာမဂုဏ်စာဒါရူပံတတ္တံကန္နာဝရတယံဖုရပါယုံပေါ့လေသို့တော့ဗာနေ့စဉ်ဘဝနဲ့ပြောမှဆိုမိမိဘဝထဲမှာရှိနေတဲ့ဒီအိုအင်တတာလေယာချမ်းမြေစီစဉ်ယာရုမှန်သမျှအဲ့ဒါကာမဂုဏ်တွေကြီးပဲနော်အဲ့ဒါကာမဂုဏ်တွေကြီးပဲနေ့စဉ်ဘဝမှာမိမိတို့ရှားဖွေနေတယ်ဆိုတာနော်ကာမဂုဏ်တွေရှားတယ်ကာမဂုဏ်တွေရှားတယ်ဆိုတာဟုတ်တယ်လေပတ်ဆက်ရှားတယ်ဆိုတာစားဖို့ရှားရမယ် နော်ဝတ်ဖို့လည်းရှားတယ်နေဖို့လည်းရှားတယ်အဲ့ဒီအရာအလုံးကိုနော်မိမိကရှားတယ်ဆိုတော့လိုချင်လို့ရှားတာမဟုတ်လားလို့တင်ပါဗျာလိုချင်လို့ရှားတာလေလိုချင်လို့ရှားတာဖြစ်တဲ့အတွက်ကြောင့်ကာမဂုဏ်လို့ခေါ်တယ်ဒါကြောင့်မိမိတို့နေ့စဉ်ဘဝထဲမှာ ရှိသမျှအရာတွေကကာမဂုဏ်တွေကြီးပဲမိမိဘဝလေးလည်းသဘောကျတာပဲနော်ရလာတဲ့ပတ်ဝန်းကျင်အနေထားလေးမိသားစုလေးပါစည်းစိမ်နေရာတို့တွေနော်အချမ်းရံနေပတ်ဝန်းကျင်နေနေရာတွေဌာနတွေသဘောကျတာပဲအဲ့ဒါလေးတွေကိုသဘောကျနှစ်သက်တာကိုကာမတဏ္ဍလို့ခေါ်တယ်ဒါပြီးသွားပြီ အခုတခါဘဝနဲ့ပတ်သက်တာဘဝနဲ့ပတ်သက်တဲ့တဏှာ၄မျိုး꿰တယ်ဘဝတဏှာကနံပါတ်၁ကကာမဘုံသားတို့အားမိမိဤရာဇဲဘဝ၌တာယာတတ်မဲ့မှုဒါတခုနောင်အခါ၌လူကောင်းနတ်ကောင်းစသည်ဖြစ်လို့မှုဟုသောကာမဘဝနဲ့တောင်းတမှုတဏှာဒါဘဝတဏှာတခုပြောပါတယ်ဒါတော့ကာမဘုံသားဆိုတာကအခုနကကာဘုံအနေနဲ့ပြောမယ်ဆိုရင်ကာမဘုံရူပဘုံအရူပဘုံလို့သုံးမျိုးမရှိဘူးလား ရှိပါတယ်ခင်ဗျာရှိတယ်ဟောကာမဘုံဆိုတော့နော်နတ်ပြည်6ထပ်ပါတယ်လူပြည်ပါတယ်ဒါကောင်းတဲ့သူဂတိ9ဘုံပြီးတော့အပယ်4ဘုံအရဲတလိဆန်ပိတ်တာအသူရကဲနော်အဲ့ဒီလိုမျိုးဒါတော့ကာမ17ဘုံမှာနော်ဦးဇင်းတို့ဆိုတာကာမဘုံသားတွေပဲနော်ကာမဘုံသားတွေဒါတော့မိမိရာဇဲဘဝမှာနော်ตายာတတ်မဲ့မှုဆိုတော့ကိုလက်ရှိဘဝလေးမှာအခုရနေအခုလောလောဆယ်ပြောတာ gain မတတ်မဲ့ဘူးလားတတ်မှတ်ပါတယ်ခင်ဗျာတတ်မဲ့တယ် တတ်မြစ်တယ်နော်ဘယ်သူဆိုတတ်မြစ်တယ်အဲ့ဒါဥစဉ်လက်ထက်လိုက်ကြုတ်ချမထားနဲ့နော်ကြုတ်လက်မကြိုက်ရင်ကြွတ်တာကြားလိုက်ပြီကြုတ်လက်ကြိုက်တယ်လို့မကြွတ်တာနော်ဒါတော့တလေတဲ့စီတခီးတဲ့ဒါတော့လက်ရှိရစဲဘွားကိုတတ်မဲ့တယ်နော်ဒါကတခုနော်တခါနောင်လက်ရှိဘွားတလို့မပြည့်စုံလို့ရှိရင် နောင်လာမဲ့ဘွားလေးတွေလှမ်းမျောပြီးတော့တတ်မဲ့ထားလည်းမရှိဘူးလား ရှိပါတယ်ဗျာရှိတာပေါ့နော်ဦးဇင်းတို့နော်ဟိုစတိုဒီတွေမှာလည်းပြောတယ်ကိုယ်တိုင်နေလည်းပဲဖြစ်နေမှာပဲနော်အေးဒီဘဝကဆင်းရဲတာထားပါစုံပေါ့လေကွာအယုံဆုံးမဲ့ဆင်းရဲမဲ့မွဲမဲ့နော်ဟာအစစရနိုင်မဲ့ဆိုရင်ဟာကုသိုလ်ကောင်းမှုတွေလှုပ်လှုပ်ဘူးလို့ရှင်တခါတည်းတောင်အမလေးပန်းလေးလူတာနောက်ဘဝကျနတ်သမီးဖြစ်မှာအမလေးကြီးစီလူလူတာနောက်ဘဝကျအတန်ကောင်းမှာအာဒီလိုမလားဘူးလားတင်ပါဗျာအမလေးစာရီတော်လိုက်တာနောက်ဘဝကျပညာတတ်ကြီးဖြစ်အောင်မှာ ဟုတ်တယ်မဟုတ်လားဒါတော့မိမှုမိမိကဒီဘဝမှာညံ့နေဆိုလို့ရှိရင်အဲ့ဒီညံ့တဲ့အတွက်ကြောင့်မလို့နောက်ဘဝကောင်းတဲ့ဟာမျိုးကိုမျောပြီးတော့ကုသိုလ်ကောင်းမှုတွေလုပ်တတ်တယ်အဲ့ဒါတော့အဲ့ဒါလေးတည်းသတိထားဖို့ပြောတာနော်မိမိတို့ကဘဝကိုမျောလို့လို့ရှိရင်တော့ဘဝထဲမှာပဲလဲမှာပဲနော်ဘဝထဲမှာပဲလဲမှာပဲစိတ်ကပါဇက်ကနေတော့စူမတောင်းမနဲ့ခွေးဖြစ်သွားတာကြည့်ပါလားလို့နော်တဏှာကဉာဏ်နဲ့တော့ကတ်တာကုသိုလ်လုပ်ဖို့တာအတင်းတွန်းပို့နေရတာ ဒါကြောင့်နောက်ဘဝမှာလက်ရှိဘဝကညံ့လို့ရှိရင်အဲ့ဒီညံ့နေတာကိုညံ့တဲ့အတွက်ကြောင့်ကိုနော်ကိုပတ်ဝန်းကျင်မှာမြင်နေရတဲ့ကောင်းတာတွေကိုစိတ်ထဲကသဘောကျပြီးတော့ခုနကကော့တူဟလာလေခွေးမကြီးကိုစိတ်ဝင်စားသွားတာနော်စိတ်ထဲမှာခွေးမကြီးကိုသဘောကျသွားတာကိုကြည့်လိုက်ပါလားနော်အဲ့ဒါနော်ဒါဘဝတဏလို့ဖြစ်သွားတယ်နော်ဒါကြောင့်လက်ရှိဘဝကိုသဘောကျရင်လည်းဘဝတဏခေါ်တယ်လက်ရှိဘဝမကောင်းဘူးဒါတော့နောက်ဘဝကျလို့ရှိရင်တော့နတ်ဖြစ်ရမယ်မြမဖြစ်ရမယ်ဟာတထေးကြီးဖြစ်ရမယ်မင်းကြီးဖြစ်ရမယ်ဘီကြီးဖြစ်ရမယ် ပညာတတ်ကြီးဖြစ်ရမယ်စသည်ဖြင့်အဲ့ဒီလိုမျိုးနဲ့တောင်းတနေလို့ရှိရင်လည်းပဲအဲ့ဒီတောင်းတမှုတဏှာကိုဘဝတဏှာလို့ခေါ်ပါတယ်တဲ့ဒါကတစ်ခုနောက်တစ်ခုကတော့နည်းနည်းလေးနှစ်တည်းသူကနော်ဦးဇင်းတို့ပြောနေကြတဲ့ပဲမဟုတ်ဘူးနည်းနည်းတော့ရှင်းတော့ရှင်းရမယ်ဟောဒါကအိန္ဒိယ philosophy တွေနဲ့အိန္ဒိယရင်းနေနဲ့ဆက်ဆက်တယ်ဒါမဲ့ဗမာပြည်ကလူတွေနော် level ဆွဲတာပဲဘယ်လိုလဲဆိုလို့ရှိရင် တတ္တဝါကောင်းဒီမပြစ်မရှိအမြဲတည်နေအဲ့ဒီတတ္တဝါကောင်းလို့ပြောရတာနည်းနည်းတော့ခက်တယ်တတ္တဝါလောကောင်းလို့ပြောရလေတိရစ္ဆာန်တွေပဲသိတာကိုအမှန်ကတော့ဒီနေရာကမရှိတဲ့အရာကိုညှုံပြီးတော့ပြောနေတာတတ္တဝါကောင်းဆိုတာလေတတ္တဝါကောင်းလို့ပြောတာဥပမာထားပါတော့ဗျာနော်ဦးဇင်းတို့အခုသုံးနေတယ်အတ္တကောင်းကဲအတ္တကောင်းလို့ဦးဇင်းတို့အတ္တကောင်းလို့သုံးတယ်အဲ့ဒီအတ္တဆိုတဲ့အကောင်ရှိသလားမရှိပါဗျာမရှိဘူးမရှိဘဲနဲ့ရှိသေးရအောင်သုံးနေတာမဟုတ်လား တင်းပါဗျာရှိတယ်အောင်သုံးနေတာဒါတော့အဲ့ဒီအတ္တကောင်ဆိုတာတခြားမဟုတ်ဘူးသူတို့ယူဆထားတဲ့အတ္တဆိုတာအာတမအာတမဆိုတာကဦးဇင်းအများအားပြောတယ်ဇီဝအတ္တမာပြမာကြီးကနေပြီးတော့စစ်ကြဝဠာထဲမှာရှိသမျှတွေကိုတခါတည်းတတ္တဝါတွေဖြစ်စေအောင်လို့ဇီဝလို့အသက်ရှင်တဲ့အကောင်လေးတွေကိုဖြန့်ပြီးတော့ပို့လိုက်တာအဲ့ဒီဇီဝအတ္တကလေးတွေဒီဆံရဆံရဘုံဘွားတွေရောက်ပြီးတော့ဆံရအမေတွေရှိရောက်ပြီးတော့လူလူဘုံရောက်တဲ့အတ္တကဇီဝကလူမွေးနတ်ဘုံရောက်တဲ့အတ္တဒီနတ်မွေး မြမဘုံရောက်တဲ့အတ္တကဓမ္မမွေးတိလိစ္ဆာန်ဘုံရောက်တဲ့အတ္တဇီဝကောင်လေးကတိလိစ္ဆာန်ဖြစ်မွေးဆိုတော့ပုံတရံတော့ကွဲတယ်အထက်ကဟာလေးကတူတူပါဗျာတူတူပဲလူဖြစ်ဖြစ်နတ်ဖြစ်ဖြစ်တိလိစ္ဆာန်ဖြစ်ဖြစ်ဓမ္မဖြစ်ဖြစ်အတူတူပဲအဲ့ဒီဇီဝကောင်လေးကတဲ့နော်သူကဒီထားပါတော့ဥစဉ်ရှင်မှာအတ္တကောင်ရှိတယ်ဆိုရင်အဲ့ဒီအတ္တကောင်လေးကခန္ဓာကိုယ်သုံးလို့ရသမျှသုံးမယ်။အိုမင်းရင်ရော်သွားပြီဆိုရင်တော့အင်ကြီးဟောင်းလို့စုပ်ပြလို့ရှင်ချွတ်ချထားခဲ့တယ်လို့သူထွက်သွားတာ ထွက်သွားပြီးတော့အခြားအမေသစ်ရှင်ကိုပြောင်းသွားတာဒါကိုပဲနော်သူက reincarnation လို့သူကသုံးကြတယ်နော် transmigrant လို့သုံးတယ်နော်ကုသွားတာပြောင်းသွားတာဆိုတော့ဒီအခွန်ကြီးကသေမနေကြဘူးလားသေနေပါလေဗျာဒီရုပ်ကြမ်းကြီးကသေပြီးတော့အတွင်းကမမြင်ရသောအတ္တကောင်လို့ဆိုတဲ့ဇီဝအတ္တလေးဆိုတဲ့မမြင်ရတဲ့အတ္တကသေလို့မရဘူးမသေဘူးသေပြီးတော့ကြံခဲ့တာဒီအခွန်ကြီးအဲ့ဒါကြီးကကြံပြီးတော့ အဲ့ဒီနော်ဇီဝအတ္တကလေးကဒါကြီးတော့သုံးမရတော့ဘူးကွာဆိုတော့တခါတည်းအင်ကြီးကြီးအင်ကြီးဟောင်းလို့စုပ်ပြတ်နေလွန့်ချလိုက်သလိုပြက်ထားပြစ်ခဲ့တာဒါကိုသေးတယ်ခေါ်တယ်ပြီးတော့သူကတော့အမေအသက်ရှင်ရောက်သွားနောက်တစ်တခါကလေးလေးဖြစ်မွေးနောက်တစ်ခါနေသေးသွားနောက်တစ်တခါပြောင်းဆိုတော့အဲ့ဒီအတွင်းနဲ့အတ္တကောင်လေးပြောတာအဲ့ဒါကိုယုံပြီးတော့အဲ့ဒါလေးကိုပဲစကလုံးအပြင်တတ္တဝါကောင်လို့သုံးတာအမှန်တော့ဇီဝသူတို့သူတို့အသုံးတန်းလို့ဆိုဇီဝပါတယ်လေဇီဝ မှန်ပါဇီဝဇီဝအဲ့ဒီဇီဝနဲ့အတ္တနဲ့ကသူကစနောနဲ့မယ်အတူတူပဲဇီဝနဲ့အတ္တအတူတူပဲသူတို့ကဇီဝလို့လဲသုံးတယ်အတ္တလို့လဲသုံးတယ်နော်ပြီးတော့မှဗမာဆိုလို့ဗမာဆိုလို့ရှင်ဘာသုံးတယ်လဲဆိုလက်ပြလို့မသုံးဘူးလားသုံးပါတယ်ဗျာအဲဇီဝကောင်အတ္တကောင်လက်ပြကောင်တောင်သုံးလိုက်သေးတယ်အဲ့ဒီလက်ပြကလေအပြင်မှာမြင်နေတဲ့ butterfly ကိုပြောတာမဟုတ်ဘူးဗျာ soul ကိုပြောတာ soul soul ကိုပြောတာ နော် butterfly ပြောတာမဟုတ်ဘူးဇီဝအတ္တလက်ပြဆိုတာအဲ့ဒီလက်ပြကနော်ဆိုးကိုကိုစားပြုထားတာရုပ်ရှင်ထဲတွေမှာလူသေးလို့ရှိရင်နော်သေသွားတဲ့လူတခါတည်းစန့်စန့်ကြီးသေသွားတဲ့လူရှာနေပြီးတော့မှဟောမိကိုလေးတွေလိုတောင်းကြောင်းကြောင်းကြောင်းကြောင်းနဲ့တက်သွားတာမျိုးလေးတွေသူကမပြဘူးလားပြပါတယ်ဗျာအေးအဲ့ဒါဆိုးထွက်သွားတာတဲ့ဆိုးထွက်သွားတော့ကိုရီးယားရောက်သွားတာပေါ့အဲ့ဒါကိုပြောတာသူတို့အဲ့ဒါတော့ သူတို့ရုပ်ရှင်เนี่ยဒီ soul လေးကိုသူတို့ကဘယ်လိုပြောသလဲဆိုမိโกလေးလိုလိုအရိတ်ကလေးလိုလိုအယောင်လေးလိုလိုနဲ့အဲ့ဒီလိုကနေပြီးတော့ခွာပြီးတော့ထွက်မသွားဘူးလားထွက်သွားတာပြပါလားဗျာအဲ့ဒါပြောတာကင်ဟိုလူကြီးကသေမနေခဲ့ဘူးလားသေကြံခဲ့ပါလေသေပြီးတော့ခန္ဓာကိုယ်ကြီးပလက်ကြီးကြံနေခဲ့တယ်ကင်ဆိုးကတော့ထွက်သွားရောအဲ့ဒါမျိုးယူဆတာပြောတာအဲ့ဒါမျိုးယူဆတာအဲ့ဒါမျိုးဒါတော့အဲ့ဒီဆိုးလို့ခေါ်တဲ့ဇီဝအတ္တလက်ပြလို့ခေါ်တဲ့ဒီဟာကမသိဘူးရှိနေတယ်လို့ယုံကြည်ထားတာကိုပြောတာ နော်အဲ့ဒီလိုယုံကြည်လက်ခံတာအဲ့ဒီဒိဋ္ဌိပြောတာဒါတော့အဲ့ဒီဒိဋ္ဌိဆိုတော့ဒါတော့သူတို့ကအကင်ကောင်းပြီအခုရှင်နေတယ်ဆိုလို့ရှင်သူတို့စိတ်ထဲမှာဆိုဩငါဒီဆိုးလေးကြောင့်မလို့ရှင်နေရတာဒီဆိုးလေးကြောင့်မလို့မြင်လို့သိကြားလို့သိနားလို့သိစားလို့သိထိလို့သိကြံလို့သိဒီဆိုးလေးဒါဆွဲနှုတ်လိုက်ရင်တော့နော်ရောဘတ်ယုတ်ထဲကတက်ခဲဆွဲနှုတ်လိုက်တယ်လို့ပဲဘာမှအတန်လည်းမမြည်တော့ဘူးနော်လမ်းလည်းမလျှောက်တော့ဘူးလက်လည်းမကားတော့ဘူးခြေတော်လည်းမသွားတော့ဘူးတက်ခဲဆွဲနှုတ်လိုက်တယ်မဟုတ်လားလို့အဲ့ဒီလိုပဲလေဒါတော့ဆိုးလေးကတစ်ခုလုံးကိုချုပ်ထားတာ ဒီအတိစိတ်တွေမှန်သမျှသွားလာလှုပ်ရှားမှုတွေးခေါ်ကြံစည်မှုမှန်သမျှအဲ့ဆိုးလေးကချုပ်ထားတာဒါကြောင့်အဲ့ဒီဆိုးလေးဒီငါတို့ရဲ့ခန္ဓာကိုယ်ထဲမှာရှိနေတယ်ရှင်နေတယ်လို့ဆိုတဲ့အယူအဲ့ဒီအယူကိုဒိဋ္ဌိလို့သုံးတယ်မှားလို့ဒါကြောင့်အဲ့ဒီအယူနဲ့တကွတွဲဖြစ်တဲ့တဏ္ဍငါတို့ရှင်နေတာဒီဟောဒီဆိုးဆိုတဲ့ဝိညာဉ်ကောင်အတ္တကောင်ဇူဝကောင်လိပ်ပြာကောင်လေးနဲ့အထက်မှာရှိတယ်အဲ့ဒါလို့ရှိနေတဲ့အတွက်ဘဝလေးတစ်ခုဖြစ်တယ်ဆိုတော့နော် ဆိုးရှိတယ်လို့လက်ခံတာကဒိဋ္ဌိရှိနေတဲ့ဘဝလေးကိုသဘောကျနှစ်သက်လက်ခံခြင်းနဲ့ထားကတဏှာတဏှာနဲ့ဒိဋ္ဌိနဲ့အဲ့ဒီမှာသွားပေါင်းတာပဲဒါကရိပ်မိပြီလားမသိဘူးတင်ပါဗျာအဲ့တော့နဲ့တယ်နော်သူက philosophy လို့လို့ပါလို့လို့နဲ့တယ်အဲ့ဒါဒါတော့အဲ့ဒီအတ္တကောင်လေးမရှိဘဲနဲ့ရှိတယ်လို့ယူဆထားတာနော်အဲ့ဒီအတ္တကောင်လေးကဘယ်တော့မှမသိဘူးဘယ်တော့မှမသိဘူးသူကနော်မသိဘဲနဲ့ထာဝရရှင်နေတယ်ခန္ဓာကိုယ်တော့ပြောင်းမယ်ခန္ဓာကိုယ်ကတစ်ခုပြီးတစ်ခုတစ်ခုတစ်ခုပြောင်းသွားမှာပဲ နော်စာမားတော့ဗာပြောလဲဆိုတော့တင့်ပင်ပေါ်မှာနေတဲ့ငှက်ကလေးတဲ့နော်အောက်ကနေခုတ်ချလိုက်ရင်နော်ငှက်ကလေးကတင့်ပင်လဲတဲ့ခါကျတော့ငှက်ကလေးပါပါမလားမပါပါဘူးဗျာဘာလို့ငှက်ကလေးကတခြားပြန်သွားတာနောက်တစ်ပင်နာတခါခုတ်နောက်တစ်ပင်နာဆိုတော့တင့်ပင်နာကုတ်ကုတ်ပြီးတော့လဲသွားတယ်ငှက်ကလေးကတော့ပြန်ပြန်ပြန်ပြန်ကူကူမသွားဘူးလားကူသွားပါတယ်ဗျာအဲ့ဒီသဘောနဲ့သူကလက်ခံထားတာဆိုးဆိုတဲ့ဝိညာဉ်ကောင်အတ္တကောင်ဇီဝကောင်လေးအဲ့ဒီလိုနည်းနဲ့ကူပြောင်းနေပါတယ်တဲ့သေတယ်ဆိုတာမရှိဘူးတဲ့အဲ့ဒီလိုမျိုး အဲ့ဒီလိုမျိုးဆက်ဖြစ်နေတာကိုဦးဇင်းတို့ပါဠိကဘဝခေါ်တယ်ဘဝဆိုတာဖြစ်နေခြင်းစက်တိုက် existing လို့ခေါ်မှတင်တယ်အင်္ဂလိပ်လိုပြော existing တည်နေတာလေပြတ်မသွားဘူး existing ပေါ့နော်အဲ့လိုပဲဖြစ်မှတင်တယ်ဘဝဆိုတဲ့စကားလုံးအဲ့လိုမျိုးစက်တိုက်ဖြစ်နေတာဒါတော့အဲ့မှာနှစ်ချမ်းခွဲကြည့်နော်ရုပ်ကြမ်းခန္ဓာကိုယ်ကြီးကသေနေခဲ့တော့လည်းပဲယုတ်နုလို့ခေါ်တဲ့ဇီဝကောင်အတ္တကောင်နဲ့အထက်မှာဖြစ်တည်မှုကဆက်ရှိမနေဘူးလား ရှိနေပါတယ်အေးအဲ့ဒီဖြစ်ပြမှုဆက်ရှိနေတာကိုဘဝလို့သုံးတယ်ပါဠိမှာဒါတော့ဒီဘဝဆိုတဲ့ဇာကလုံးတွေဘသူကိုကိုစားပြုတယ်လဲဆိုအတ္တကောင်ကိုကိုစားပြုပြောနေတာဒါတော့ဘဝနဲ့အတ္တအတ္တနဲ့ဘဝကွဲသေးလားမကွဲတော့ပါဗျာမကွဲဘူးမကွဲဘူးเนาะဒါတော့အဲ့ဒီအတ္တကောင်ကလေးရှိနေအတွင်းထဲကအတ္တအပြင်ဘက်ကတော့သူတို့เนาะဒီဒီဒီအပြင်ဘက်ကခန္ဓာကိုယ်ကြီးကတော့ဒီအတ္တရဲ့ဦးဇင်းတို့ဝက်နေတဲ့အင်ကြီးတွေလို့ပေါ့เนาะအခွန်ကြီး ဒါတော့အဲ့ဒီအတ္တကောင်လေးဒီမသေးလို့ထူအတ္တကောင်ရဲ့သဘာဝလေးကိုဖြစ်မှုဖြစ်မှုသဘာဝလေးကိုဘဝဖြစ်ရှိနေတယ်အမြဲရှိနေတယ်အမြဲဖြစ်နေတယ်လို့ဒီမှာအတိပ္ပယ်သွားပေါ်တယ်နော်ဒါတော့ဘဝဆိုတဲ့သဘောစကားလုံးလေးအခုသဘောပေါက်ပြီမို့လားတင်ပါဗျာဦးဇုံတို့ဘက်ကယူတာကယုံနံဒေသည်အစင်မပြတ်ဖြစ်နေလို့ဘဝခန္ဓာသူတို့ကမဟုတ်ဘူးအဲ့ဒီယုံနံဆိုတဲ့အတွင်းထဲမှာဇီဝအတ္တကောင်ကလေးကမသေးဘဲနဲ့အမြဲရှိနေလို့ဘဝ မတူဘူးအတိတ်ပဲယူပုံကြီးမိနစ်ယူပုံကြီးမတူဘူးနော်ဦးဇင်းတို့ဘဝတန်တရားဆိုတာယုံနာခန္ဓာတွေစင်စက်မပြတ်ဇက်တိုက်နော်နိဗ္ဗာန်မရောက်မချင်းဖြစ်နေလို့ဘဝနော်သူဆက်ဖြစ်နေတာဒါတော့သူတို့ကမဟုတ်ဘူးအဲ့ဒီစိုးဝိညာဉ်ကောင်လေးကမသေးဘဲနဲ့ရှိနေလို့ဖြစ်နေလို့ဘဝအဲ့ဒီလိုမျိုးအယူနဲ့တွဲပြီးတော့နော်အဲ့ဒီလိုမျိုးမှားတဲ့အယူတွဲတော့အဲ့ဒါတော့ခုနပြောတယ် အမြဲရှိနေတယ်ဆိုတဲ့စကားလုံးကိုပါဠိလိုကတတ္တတာနော်ဒါတော့မှားတဲ့အယူကဒိဋ္ဌိတတ္တတာဒိဋ္ဌိတဲ့ဒါတော့အဲ့ဒီတတ္တတာဒိဋ္ဌိနဲ့နော်တွဲပြီးတော့ဒီတဏှာက ရှင်တွဲပြီးတော့ပေါင်းပြီးတော့ဖြစ်တယ်အဲ့ဒီတဏှာဘဝတဏှာတဲ့နားလည်ပြီနော်ပြမဗျာသူမြဲတာကြိုက်တာဟုတ်နော်ဒါတော့ဒီသူ့ကိုကိုစားပြုနေတဲ့ဟာလေဒါတော့ဒီဘဝဒီခန္ဓာကြီးဖေဖေစကိစ္စမရှိဘူးငါဘယ်ပါသွားလဲဆိုအဲ့ဒီခုနထွက်သွားတဲ့ငှက်ကလေးလိုပြန်သွားတဲ့ထဲမှာ तू ပါသွားတယ် သူပါသွားတယ်နော်သူပါသွားတယ်ဒါတော့သူလည်းသိလားမသိပါဗျာမသိဘူးဒါ this is my soul သူအဲ့လိုပြောတယ်လေ my soul နော်ဒါတော့အဲ့ soul ကသူတဲ့ဆိုတော့ this soul belongs to me i belongs to this soul soul နဲ့သူနဲ့သူနဲ့ soul နဲ့ခွဲလို့မရဘူးတခုတည်းနော်အဲ့ဒါလိုနည်းနဲ့သူတို့ကလက်ခံထားတာအဲ့ဒီအယူမျိုးကိုတတ္တဒိဋ္ဌိခေါ်တယ်ပါတယ်လေ တတ္တဒိဋ္ဌိပါဗျာဒါတော့ခုနကအဲ့ဒီတတ္တဒိဋ္ဌိအခုပြောလိုက်တာအောက်ကဒီအတိပ္ပယ်လည်းတခါတည်းပြီးသွားပြီ နော်တင်ပါဗျာတခါတည်းပြီးသွားပြီလို့ပဲအောက်မေ့လိုက်ပါနော်ဒါတော့ဟောပဲသွားမယ်ဒါတော့ခုနကပြောပြီးပြီလေဒါဟောပဲခန္ဓာကိုယ်ရဲ့ကိုဝင်သွားတယ်ဆိုတာအတိပ္ပယ်တခါတည်းပြီးသွားပြီနောက်နံပါတ်3ကပါတယ်လေရူပဗျမအရူပဗျမဘဝမြောက်ကိုတာယာတတ်မြတ်တဲ့တဏ္ဍဒါကတော့ဟောဒီဟိုရင်ဖြစ်ပါတယ်နော်နားလည်ဖို့လွယ်ပါတယ် သူတို့လည်းပဲသူတို့ရူပပြမအရူပပြမဘဝကြီးတွေကိုချိုက်လို့ပဲသူတို့ဇန်တရားတွေအာထုတ်သွားတာလေအာထုတ်တော့ရူပပြမအရူပပြမကြီးတွေဘဝကိုသူတို့ဖြစ်သွားမယ်ဖြစ်မယ်ဆိုလို့ရှိရင်သူတို့လည်းဖြစ်တဲ့ဘဝမှာသူတို့လည်းမตายရဘူးလားตายရပါတယ်ဗျာตายရတယ်အဲ့ဒါတော့အဲ့ဒီလိုမျိုးသူတို့ရောက်တဲ့ရူပပြမအရူပပြမဘဝကိုตายရလို့ရှိရင်လည်းဒါအဲ့ဒီတဏှာကိုဘဝတဏှာနော်နောက်နံပါတ်4ရထားသောယထာမဟုတ်ဘူးနော်ရထားတဲ့ ရူပဇံအရူပဇံအခုကသူကအဲဒီလိုနားလည်လဲပေါ့နော်ရူပပြမအရူပပြမကြီးတွေအကြောင်းကိုကွာကြားဘူးတယ်ဟာဟောဘူးတယ်စာတရားတွေထဲမှာနာဘူးတယ်စာအုပ်တွေထဲမှာဖတ်ဘူးတယ်ဆိုတော့ကိုကရူပပြမအရူပပြမကြီးတွေဖြစ်ချင်တယ်လို့ဆိုကြပါစို့ဒါရူပပြမအရူပပြမကြီးတွေဖြစ်အောင်ဆိုဒီတိုင်းကဖြစ်ပါမလားမဖြစ်ပါဘူးခင်ဗျာမဖြစ်ဘူးမဖြစ်တော့ဘာတွေကြည့်ရမလဲဆိုဇန်နေမကြည့်ရဘူးလားကြည့်ရပါတယ်ဇန်နေကြည့်ရတယ်ဒီဇန်ကြည့်မှာဒီဇန်နဲ့သေးမှာအဲ့ဒီရူပပြမကိုရောက်မှာပရမဇန် ရရင်ပထမဇန်ဘုံဒုတိယဇန်ရဒုတိယဇန်ဘုံသူကဒီလိုသိကြတယ်လေဒါကြောင့်မလို့ဒါတော့မိမိကထေဒီမြမကြီးတွေဘုရားအားကြပြီးတော့ဇန်နေရအောင်ကျင့်တော့ထိုမိမိရထားသောဇန်အပေါ်မှာตาရတတ်မရင်လဲဘဝတဏခေါ်တယ်တနည်းမရသေးလို့ရှင်လဲရကျင်လို့ရှင်လဲပဲဘဝတဏပဲเนาะဆိုပါစို့ဗျာကိုကမြမကြီးကဖြစ်ချင်းတယ်ဖြစ်ချင်းတော့ဒီတန်းဖြစ်လို့မရဘူးဇန်ရမှာဖြစ်မယ် ဆိုတော့ဇန်ကလည်းမရသေးဘူးဆိုတော့ဇန်ကိုလည်းရကျင်တယ်ဆိုတော့ဟောဖြစ်မလာဘူးလားဖြစ်ပါတယ်ခင်ဗျာအေးအဲ့ဒီလိုဇန်မရသေးရင်လည်းရကျင်တယ်လောဘတဏှာကိုဘောဝတဏှာရွေချက်ကသူဇန်ထက်နော်ဇန်ထက်ဓမ္မဘုံကိုရောက်ချင်တာဟုတ်တယ်မဟုတ်လားဒါတော့သူကဗြဟ္မဘုံကိုရောက်ဖို့လမ်းကြောင်းကဇန်ရမှဖြစ်မယ်ဆိုတော့ထိုဇန်မရသေးရင်လည်းဇန်ကိုရကျင်တယ်ရပြီးရင်လည်းအဲ့ဒီဇန်ကိုတာရတယ်နော်အဲ့ဒါဘဝတဏှာပဲတဲ့အဲ့တော့ ဒီညတော့အချိန်လဲကြုံပြီဆိုတော့ဒီလောက်မှပဲထားကြအောင်ဆိုတော့နောက်တစ်ပတ်ကျမှဝိဘဝတဏဆက်ပါမယ်။ gain အားလုံးသာဓုခေါ်ကြပါစို့ဗျာ။သာဓုသာဓုသာဓုပါဗျာ။မေးခွန်းရှိရင်မေးလို့ရပါပြီ။